တိယဒုတိယမဂ္ဂင်ကပါတော့တမ္မာသင်္ကပ္ပတမ္မာသင်္ကပ္ပဆိုတာမှန်ကန်စွာကြံစီခြင်းအဲ့တော့မှန်မှန်ကန်ကန်စဉ်းစားတတ်တာမှန်မှန်ကန်ကန်ကြံစီတတ်တာတမ္မာသင်္ကပ္ပတော့ဒီလိုပို့ဖို့ပြောရင်လည်းရတယ်ပေါ့လေကျမ်းဂန်မှာမြတ်စွာဘုရားကိုတော်တိုင်ဟောထားတာကတော့ကိုတမ္မာသင်္ကပ္ပဆိုတာဘာလဲဆိုရင်တဲ့ပထမပါဠိလိုပေါ့လေနိခမ္မသင်္ကပ္ပတဲ့ အပြာပါဒသင်္ကပ္ပတဲ့အဝိဟိန္တာသင်္ကပ္ပတဲ့ဒီသုံးမျိုးကိုတဲ့တမ္မာသင်္ကပ္ပလို့ခေါ်တယ်နော်နိခံမသင်္ကပ္ပဆိုတာကဒီလောဘမှထမြောက်တဲ့အကြံမျိုးကိုစဉ်းစားမှုမျိုး အကြံမျိုးကိုခေါ်တယ်နိခံမဆိုတဲ့စကားလုံးကတောထွက်တယ်လို့ပြောလို့ရှိတယ်တောထွက်တယ်ဆိုတာတကယ်တောထဲသွားတာဆိုလိုတာမဟုတ်ဒီမှာဒီကာမဂုဏ်မှထွက်မြောက်တာလောဘမှထွက်မြောက်တာ အဲ့ဒါလောဘမှာထွတ်မြောက်တဲ့အကြံမျိုးနော်စိတ်မျိုးဖြစ်ပေါ်နေတာနေတာကိုနိခမ္မသင်္ကပ္ပလို့ခေါ်တယ်အဲ့တော့နိခမ္မသင်္ကပ္ပအနေနဲ့ဆိုရင်ဆိုပါတော့ကုသိုလ်ကောင်းမှုပြုနေတာမျိုးနော်ကုသိုလ်ကောင်းမှုပြုတဲ့ခါမှာဖြစ်တဲ့အကြံအစီမျိုးအာဆိုတော့ယဟန်ဝတ်တယ်နော်ရှင်ဝတ်တယ်အဲ့လိုဖြစ်တဲ့ခါအကြံအစီမျိုးတခါအခုဝိပဿနာတရားအထုတ်တဲ့အခါမှာဖြစ်တဲ့ ကြံစည်မှုမျိုးဒါကိုနိခမ္မသင်္ကပ္ပလို့ခေါ်တယ်အဲ့တော့ဟိုဇံဝင်စားနေတာကိုလည်းပဲနိခမ္မသင်္ကပ္ပလို့ခေါ်တာပဲဟုတ်လားအဲဝိပဿနာတရားအားထုတ်နေရင်တော့ဒါဇံမပါဘူးပေါ့လေနော်အဲ့တော့ဝိပဿနာတရားအားထုတ်နေတဲ့ခါမှာလည်းပဲဒါနိခမ္မသင်္ကပ္ပဖြစ်နေတယ်အဲ့ဒါကြောင့်မို့ပထမဆုံးနိခမ္မသင်္ကပ္ပဆိုတာ လောဘမှထွက်မြောက်ထွက်မြောက်ဖို့ရာကြံစီတဲ့အကြံအစီမျိုးလို့ဆိုတယ်ကုသိုလ်ကုသိုလ်အကြံစီမျိုးပါပဲရှင်းရှင်းပြောရင်တော့ နောက်တစ်ခုကဘာတော့အဗျာပါဒသင်္ကပ္ပအဲ့ဒါကသူတစ်ပါးကိုမတတ်ဖြတ်ခြင်းတဲ့စိတ်မျိုးပေါ့လေအကြံအစီမျိုးဗျာပါဒဆိုတာဒေါသမဟုတ်လားနော် သူများသေးပါသေးကိုခုနပြောခဲ့တယ်သူများသေးပါသေးသေးသေးလိုတဲ့စိတ်မျိုးကပါတော့ဗျာပါဒအဲသူတစ်ပါးချမ်းသာစေလိုတာကအဗျာပါဒအဲ့တော့အဗျာပါဒသင်္ကပ္ပဆိုတာအမှန်တမ်းပြောရင်တော့မေတ္တာကိုခေါ်တယ်မေတ္တာပို့တဲ့အခါကျတော့တတ္တဝါတွေချမ်းသာပါစေလို့ပို့တယ်မဟုတ်ဘူးနော်တတ္တဝါတွေချမ်းသာပါစေဆိုတော့သူတို့ချမ်းသာမှုကိုမိမိကလိုလားတယ်သူတို့ကိုကိုကဟိုမချမ်းသာစေတာမချမ်းသာစေခြင်းစိတ်မျိုးမရှိဘူးအာ သူတို့သေပါစေဆိုတဲ့စိတ်မျိုးမရှိဘူးเนาะအဲ့ဒါအဲ့လိုစိတ်မျိုးမရှိဘဲနဲ့သူတို့ချမ်းသာပါစေလို့ဒီလိုသူတို့ရဲ့ကောင်းကျိုးကိုလူလားတဲ့စိတ်ကောင်းကျိုးကိုလူလားတဲ့အကြံစီမျိုးကိုအဗျာပါဒသင်္ကပ္ပဒီလိုခေါ်တယ်။နောက်တတိယတစ်ခုကတော့အဝိဟိန္တာသင်္ကပ္ပတဲ့ဝိဟိန္တာဆိုတာကနှင်းစေအဝိဟိန္တာဆိုတော့မနှင်းစေဘူးနော်မနှင်းမနှင်းစေလို့တဲ့ အကြံမျိုးကိုအဝိဟိန္တာသင်္ကပ္ပလို့ဆိုတာခုနအဗျာပါဒသင်္ကပ္ပရဲ့ပြောမှန်ကဗျာပါဒသင်္ကပ္ပဆိုတာကသူကသူများသိပြီထိအောင်တတ်ပြီထိအောင်သူတို့ကအာစန္ဒရှိတာမျိုးပေါ့အခုဝိဟိန္တာသင်္ကပ္ပဆိုတာသူများကိုညှင်းဆဲခြင်းညှင်းဆဲတာတော့သူကတတ်တတ်ပြီထိအောင်မသွားဘူးသို့တော့သူများဒုက္ခရောက်စေခြင်းတာနော်ဒီဒီကောင်ဘာလေးဖြစ်ပါစေဟာငါဒီတခုထောင်ရောက်ကလေးထောင်လိုက်ဥမှမစတယ်ပေါ့လေနော်အဲ့လိုသူများဒုက္ခရောက်ရုံ ကြံစီတာမျိုးကိုဝိဟိန္တာသင်္ကပ္ပအဲ့ဒီကကြောင်းမြန်အဝိဟိန္တာသင်္ကပ္ပအဲ့တော့အဝိဟိန္တာသင်္ကပ္ပဆိုတာသူ့ရဲ့ positive aspect ကဘာလဲဆိုရင်ကရုဏာနော်တနာချင်းကရုဏာကိုအဝိဟိန္တာသင်္ကပ္ပအဲမေတ္တာကိုအဗျာပါဒသင်္ကပ္ပဟုတ်လားအဲ့တော့နိခမသင်္ကပ္ပကတော့ ဒီကာမဂုဏ်ကိလေသာမှလောဘမှထွံ့မြောက်တဲ့အကျံစီခုသမျှကိုနိခမသင်္ကပ္ပခေါ်တယ်။အပြာပါဒသင်္ကပ္ပဆိုတာကမေတ္တာကြံစီမှုမျိုးကိုခေါ်တယ်။အဝိဟိန္တာသင်္ကပ္ပဆိုတာကကရုဏာကြံစီမှုမျိုးကိုခေါ်တယ်။ပထမဒီလိုနားလည်ထားရ။အဲ့တော့တရားအထုတ်နေတဲ့အချိန်ခါမှာဆိုရင်ဒီသုံးမျိုးစလုံးဟာဖြစ်နေတယ်လို့ပဲဆိုရ။ဝိပဿနာမှတ်နေပြီဆိုရင် အကုသိုလ်မဖြစ်ဘူးကုသိုလ်ဖြစ်နေပြီနိခမသင်္ကပ္ပဧကံဖြစ်နေပြီအဲ့ဒီအချိန်ခါမှာသူတစ်ပါးသေးသေးလို့တဲ့စိတ်ဆိုတာပဲပေါ်တော့နော်အဲ့တော့အပြာပါဒသင်္ကပ္ပလည်းဖြစ်နေတယ်လို့ဆိုရတာပေါ့အဝိဟိန္တာသင်္ကပ္ပသူများညှင်းဆဲလေးလို့စိတ်လို့စေလို့တဲ့စိတ်ကရှိသေးလားမရှိဘူးနော်အဲ့လိုမရှိဘူးဆိုတော့အဝိဟိန္တာသင်္ကပ္ပလည်းဖြစ်နေတယ်လို့ပဲဒါဆိုနိုင်တယ်အဲ့ဒီသုံးမျိုးကိုအဲတမ္မာသင်္ကပ္ပလို့ဒီလိုဆိုတယ်ကောင်းပြီ တမ္မာသင်္ကပ္ပနဲ့ပတ်သက်ပြီးတော့ဒီတဲ့လေးနဲ့တဲ့အဓိပ္ပာယ်နားလည်ဖို့ဒါအရေးကြီးတယ်အဲ့ဒီအဓိပ္ပာယ်ကိုပြောပြတဲ့ပုံကိုအလွန်နဲ့တယ်အင်္ဂလိပ်လိုရေးတဲ့စာအုပ်တွေဖတ်ရင်လည်းအခုအခုပြောမဲ့အဓိပ္ပာယ်မျိုးတို့မရေးဘူးဟုတ်လားအခုပြောပြီးတဲ့ဟာမျိုးသာတို့ရေးတယ်ကောင်းပြီတမ္မာသင်္ကပ္ပမှန်ကန်စွာကြံစီခြင်းလို့ဆိုတယ် အဲ့တော့ဝိပဿနာတရားအားထုတ်တဲ့အခါကျတော့ဆရာတွေကပြောတယ်နင်တို့စိတ်မကူးနဲ့ဟိုကစိတ်ကူးဒီကစိတ်ကူးစိတ်မကူးနဲ့မကြံနဲ့ဟုတ်လားပေါ်လာလေးပဲမှဒီလိုပြောလားဒီလိုပဲပြောတာဒါနဲ့တာမသင်္ကပ္ပကမှန်ကန်စွာအကြံဆိုတာနဲ့ဘယ်လိုလုပ်ပြီးတော့ဟမလဲဘယ်လိုလုပ်တွဲမလဲမှန်မှန်ကန်ကန်ကြံစီရင်တာမသင်္ကပ္ပလို့ပြောတယ်ဝိပဿနာထင်တော့မကြံရဘူးတဲ့မစင်စားရဘူးတဲ့နော်မြင်မြင်တာလေးမှကြားရင်ကြားတာလေးမှဒါ ဒါခုခေတ်ဆရာတွေကပြောပြောတယ်လို့မဟုတ်ဘူးဒါမြတ်စွာဘုရားကိုယ်တိုင်ကဒီတိုင်းဟောကြတာဟာမြင်မြင်နဲ့မင်းပြီးရမယ်ဒိဋ္ဌိဒိဋ္ဌမတ္တန်ကရှိတယ်မဟုတ်လားအေးအဲ့ဒီတော့ဒါဖြင့်ဝိပဿနာတရားထိုင်တဲ့အခါမှာတဏ္ဍာသင်္ကပ္ပမဖြစ်ဘူးလားဟမ်ဝိပဿနာတရားထိုင်တဲ့အခါမှာဒီမဲ့ခင်မပါတော့ဘူးလားဟမ်ပါဘောမပါလို့လည်းမပြောမဲ့ဒီမဲ့ခင်ကပါကိုပါရနော်အဲ့ဒီတော့ဒါကြောင့်မို့ဒီအိဗေဟာ အဘိဓမ္မာနဲ့တွဲပြီးတော့နားလည်ရမယ်အတိတ်ပဲလို့ပြောတာဒါဒါမှမဟုတ်နိုင်ငံခြားလူတွေရေးရင်ဒီအတိတ်ပဲသူတို့မလာဘူးဒီအတိတ်ပဲမလာရင်ခုနလိုဟိုတရားထိုင်တဲ့အချိန်ခါမှာတမသင်္ကပ္ပဆိုတာဘယ်လိုသဘောတရားလဲဆိုတာဟပ်ပြီးတော့သူတို့ရေးဖို့မလွယ်ဘူးဟုတ်လားဝိပဿနာရဲ့သဘောကခုနလိုပဲပေါ်လာမှတ်တာပဲရှိတယ်သူကဘာမှထွေထွေထူးထူးစဉ်းစားနေရတာမဟုတ်ဘူးဟိုဟာလေးပဲလို့လားဒီဟာလေးပဲလို့လားကောင်းသလားမကောင်းဘူးလားစသဖြင့်ဒီလိုစဉ်းစားနေရတာမျိုးမဟုတ်ဘူးမြင်မြင်တယ်ပဲမှတ်ရကြရင်ကြားတယ်ပဲမှတ် ဒါဖြင့်မြင်မြင်နဲ့မှတ်တာကြားရင်ကြားတယ်မှတ်နေတဲ့ခိုက်တမှာဘယ်လိုလုပ်ပြီးတော့တမာသင်္ကပ္ပဖြစ်တယ်လဲဒါနားလည်ဖို့မလိုလားဟမ်အဲ့တော့ဒါကအဘိဓမ္မာလေးနည်းနည်းနားရမယ်နော်အဘိဓမ္မာမှာဝိတက်ဆိုတဲ့သဘောတရားရှိတယ်ဝိတက်ကိုပမာရီနားလည်တာတော့စဉ်းစားတာကိုဝိတက်ပဲဟုတ်လားအာငါဝိတက်များနေလို့ညအိတ်မပြောဘူးပြောလို့ရှိဘူးလားနော် အစင်းသားများရင်လည်းဒီကောင်တဲ့ဝိတက်များတဲ့ကောင်ပဲလို့ပြောလို့ပြောတာရှိကြတယ်အဲ့ဒီဝိတက်ဆိုတဲ့စေတသိက်သဘောကိုပထမနားလည်ရအဲ့ဒီဝိတက်ဆိုတဲ့စကားလုံးနဲ့ဟောဒီဒီမှာပါတဲ့သင်္ကပ္ပဆိုတဲ့စကားလုံးနဲ့ synonym နော်ပရိယေဒီနှစ်ခုပါဝိတက်ဆိုတာနဲ့သင်္ကပ္ပဆိုတာနဲ့အတူတူပဲဆိုတော့အဲ့ဒါစဉ်းစားတာပဲပေါ့ကောင်းပြီအဲ့ဒီဝိတက်ဆိုတာဟိုတာမညာပြင်ပြောလိုက်ရင်ခုနလိုအကြံများနေတာစဉ်းစားများနေတာကိုဝိတက်များတယ်လို့သုံးတယ် ဒါပေမဲ့လို့အဘိဓမ္မာသဘောတရားအရာပြောမယ်ဆိုရင်ဝိတက်ဆိုတာဘာလဲနော်ဝိတက်ဆိုတာစိတ်တိတ်တစ်ခုစိတ်နဲ့တွဲဖြစ်တဲ့သဘောတရားတစ်ခုအဲ့ဒီဝိတက်ဆိုတဲ့သဘောတရားရဲ့အာ function ကဘာလဲဆိုရင်သူကစိတ်ကိုအာယုံရှိလို့တင်းတင်ပေးတဲ့သဘောတရားစိတ်ကသူ့ဘာသူအာယုံပေါ်မတက်နိုင်ဘူးဆိုတော့အဲ့ဒီဝိတက်လေးနဲ့တွဲပြီးတော့ဝိတက်ကလေးကခေါ်သွားတော့မှစိတ်ကအာယုံပေါ်ရောက်လာအာယုံပေါ်ရောက်မှသူအာယုံကိုသိတယ် အဲ့ဒီစိတ်ကိုအာယုံပေါ်သို့တင်ပေးတတ်တဲ့သဘောတရားကိုဝိတက်ဝိတက်လို့ခေါ်တယ်အဲ့အဲ့ဒီဝိတက်ကိုကျမ်းဂန်နေမှာဘယ်လိုအဓိပ္ပာယ်ဘယ်လိုဥပမာနဲ့အဓိပ္ပာယ်ပြောတယ်လဲဆိုတော့တောတဲ့ကလူတယောက်မြို့လာတယ်မြို့လာတော့သူကဘယင်ရှိသွားခြင်းတယ်ဆိုသူတက်ရမတော်ဘူးမသွားနိုင်ဘူးပေါ့မသွားနိုင်တော့အတိတယောက်ဟုတ်လားဘယင်ရှိသွားနေကြလူအတိတယောက်လည်းသွားရတယ်အဲ့ဒီအတိတယောက်ကခေါ်သွားမှသူကရောက်တယ် အဲအဲ့ဒါမျိုးလိုပဲတဲ့စိတ်ကလည်းပဲအာယုံကိုသူ့ဟာသူမသွားနိုင်တဲ့ခါကျတော့ဝိတက်အကူအနေနဲ့မှသွားလို့ရတယ်ဒါဝိတက်ကဆွဲခေါ်သွားမှပို့တွန်းပို့ပြီးမှ तू ကအာယုံဘော်ကိုရောက်သွားအာယုံဘော်ရောက်တဲ့ခါကျမှ तू ကအာယုံကိုသိ तू အာယုံကိုသိမှတခြားတခြားစိတ်တိတ်တွေကလည်းပဲအတူနဲ့အတူတကွဖြစ်နိုင်တယ်ဒါကြောင့်မို့အဲ့ဒီလိုစိတ်ကိုအာယုံရှိသို့တွန်းပို့တတ်တဲ့သဘောတရားကိုဝိတက်လို့ခေါ်အဲ့တော့ ဒီဒီဝိပဿနာအားထုတ်တဲ့အခိုက်အတန့်မှာ ဖြစ်နေတဲ့တမ္မာသင်္ကပ္ပအဲ့ဒီသဘောတရားကိုပြောတာဝိပဿနာအားထုတ်တဲ့ခါကျတော့အဲ့ဒီဝိတက်မပါရင်ဝိဒီဝိပဿနာစိတ်ဟာအာယုံရှိသူရောက်ပါမလားမရောက်နိုင်ဝိတက်ရှိလို့ဝိတက်ကပို့ပေးနေလို့သာရောက်တာဝိတက်ကပို့ပေးမနေရင်အာယုံဘောကိုရောက်ကုန်မရောက်ဘူးအာယုံဘောမရောက်ရင်မှတ်လို့ရပါမလားဟမ်မှတ်လို့ကိုမရဘူးပေါ့ဒီဒီဒီဟာမှဟိုဟာရောက်သွားမှာဟုတ်လား အေးအဲ့ဒါကြောင့်မို့တမ္မာသင်္ကပ္ပဆိုတာတရားအားထုတ်တဲ့အခါမှာဆိုရင်အဲ့ဒီလိုတင်ပေးတတ်တဲ့သဘောတရားကိုဆိုလိုတယ်စဉ်းစားနေတာကြံစည်နေတာကိုမဆိုလိုဘူးဒါနာလည်းထားရအောင်စဉ်းစားကြံစည်တယ်ဆိုရင်ဝိပဿနာကိုလွတ်သွားပြီအဲ့ဒီချိန်ခါမှာနော်ဟိုအကြောင်းစဉ်းစားလိုက်တယ်ဒီအကြောင်းစဉ်းစားလိုက်တယ်ဆိုရင်ဝိပဿနာလုံးတော့ဘူးလွတ်သွားပြီအေးဒါကြောင့်မို့တမ္မာသင်္ကပ္ပအာတမ္မာအပြင်ပြောရင်စဉ်းစားကြံစည်မှုလို့ဆိုရပေမဲ့လို့ ဝိပဿနာအခိုက်အတန့်မှာဖြစ်နေတဲ့တမာသင်္ကပ္ပ explain လုပ်စမ်းပါဆိုရင်ဒီနည်းနဲ့ explain လုပ်ရတယ်ဒီမှာတမာသင်္ကပ္ပဆိုတာစိတ်ကိုအာယုံပေါ်သို့တွန်းပို့တင်ပေးတတ်တဲ့သဘောတရားတစ်မျိုးအဲ့ဒီသဘောတရားမပါရင်စိတ်ကအာယုံကိုမရောက်တဲ့အတွက်ကြောင့်မို့အမှတ်စကားကိုမဖြစ်နိုင်ဘူးအဲဒါကြောင့်မို့ဝိပဿနာအထုတ်တဲ့အခိုက်အတန့်တိုင်းမှာနော် every moment ဒီဒီတမ္မာသင်္ကပ္ပသဘောတရားလေးပါနေတယ်အဲ့ဒီတမ္မာသင်္ကပ္ပသဘောတရားဖြစ်နေတဲ့အချိန်ခါမှာလောဘဖြစ်မလား ဝိပဿနာအထုတ်နေခြင်းခါမှာလောဘမဖြစ်ဘူးနော်အဲ့လိုလောဘမဖြစ်ရင်ဒီသင်္ကပ္ပကိုနိခမသင်္ကပ္ပလို့မခေါ်နိုင်ဘူးလားလောဘမှာထွက်မြောက်နေတဲ့လောဘမရှိအောင်လုပ်နေတဲ့သင်္ကပ္ပပေါ့နော်ဒါကြောင့်မို့နိခမသင်္ကပ္ပဟာဝိပဿနာအထုတ်တဲ့ခါတည်းမှာဖြစ်နေတော့သင်တို့တော့သင်္ကပ္ပဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုကြံနေတွေးတယ်ဆိုတဲ့အဓိပ္ပာယ်အနေနဲ့နားမလည်ရဘူးနော်ခုနလိုသင်္ကပ္ပဆိုတာစိတ်ကိုအာယုံရှိသို့ တွန်းပို့တင်ပေးတတ်တဲ့သဘောတရားပဲလို့ဒီလိုနားလည်ရမယ်။အဲဒီတွန်းပို့တင်ပေးတတ်တဲ့သဘောတရားကတော့မှတ်ချက်တိုင်းမှတ်ချက်တိုင်းမှာဧကံနော်ပါနေရ။သူပါနေလို့လည်းပဲမှတ်ချက်ကလေးတွေကကောင်းကောင်းကောင်းကောင်း။ဒါကြောင့်မို့တမ္မာသင်္ကပ္ပဟာတမ္မာအပြင်ပြောမယ်ဆိုရင်အကျံအစီလို့ဆိုရပြီမယ်လို့အဘိဓမ္မာသဘောတရားအရာနဲ့ဝိပဿနာနဲ့ဟပ်ပြီးတော့ပြောပြီးဆိုရင်အာယုံပေါ်သို့စိတ်ကိုရောက်အောင်တင်ပေးတတ်တဲ့သဘောတရား ဒီလိုနားလည်ရမယ်ဒါတမ္မာသင်္ကပ္ပနောက်တစ်ခုပါတမ္မာဝါစာတမ္မာဝါစာတော့လွယ်ပါပြီနော်နားလည်ဖို့လွယ်ပါပြီမှန်ကန်စွာပြောဆိုခြင်းမှန်ကန်စွာပြောဆိုခြင်းဆိုတာအမှန်ကတော့မမှန်ကန်တဲ့စကားစကားပြောခြင်းမှာရှောင်တာဟုဆိုလို့ရှောင်ကျင်မှုမမှန်ကန်တဲ့ အဲစကားမှရှောင်ကျင်မှုကိုတမ္မာဝါစာလို့ခေါ်တယ်။ဒါကြောင့်မို့တမ္မာဝါစာကိုဒီအကျေချိတ်ပြီးတော့ဟောတဲ့အခါကျတော့အာမုဒ္ဒဝါဒမှာရှောင်ကျင်ခြင်းနော်ပိတုနာဝါစာမှာရှောင်ကျင်ခြင်းစသည်ဖြင့်ဒီလိုမြတ်စွာဘုရားဟောတော်မူသွားတယ်။ဒါကြောင့်မို့တမ္မာဝါစာဆိုတာဆိုတော့သူ့မှာ two aspect ရှိမှာပေါ့ဟုတ်လား negative aspect နဲ့ပြောမှဆိုရင်ရှောင်တာပေါ့ဟုတ်လားမုဒ္ဒဝါဒမှာရှောင်တယ် တိဒုနာဝါစာမရှောင်းလဲပရုဒဝါစာမရှောင်းလဲတန်ဖပလာပါမှာရှောင်းတယ် positive effect aspect နေနဲ့ပြောမယ်ဆိုရင်တော့ကောင်းတဲ့စကားပြောတယ်ပေါ့ကုသိုလ်ကုသိုလ်နဲ့ပတ်သက်တဲ့စကားပြောတယ်ပေါ့နော် ကုသိုလ်ရတဲ့စကားပြောတယ်ကောင်းပြီအဲ့တော့တမ္မာဝါစာဟာအမှန်အဖြစ်ခုနပြောသလိုဒီဝစီဒုစရိုက်လို့ခေါ်တဲ့ခုန၄မျိုးအဲ့ဒီဝစီဒုစရိုက်၄ပါးမှာရှောင်ကျင်ခြင်းကိုခေါ်တယ်တမ္မာဝါစာ အဲ့ဒီအဲ့ဒီဝစီဒုစရိုက်၄ပါးဆိုတာဘာလဲလိန်ပြောတာနော်ပထမတစ်ခုကလိန်ပြောတာဒုတိယကဘာလဲဂုံးတိုက်တာချောပြစ်ဂုံးတိုက်တတိယကဘာလဲကြမ်းတမ်းဆန်းဆန်းပြောတယ်နော်စတုထကအနှစ်သာရမရှိတဲ့အကျိုးမရှိတဲ့အလကားစကားပြောတယ်အဲ့ဒီလို၄မျိုးရှိတယ်အဲမုတ္တဝါဒပြောရတာအာလုံနားလည်ပြီးသားပဲငါးပါးတိလာတဲ့တောင်ပါနေပြီ လိန်ပြောတာမုဒ္ဒဝါဒပေါ့လေအပြစ်ကြီးတာကတော့ဗာလဲသူများအကျိုးပြက်အောင်လိန်ပြောတာပို့ပြီးအပြစ်ကြီးတာနော်တခါနေကြတော့ဟိုသူများစိတ်ချမ်းသာအောင်လိန်ပြောတာလေးတွေလည်းရှိသေးတယ်ဟုတ်လား fight lie လို့ခေါ်တာပေါ့အဲ့ဒါတော့တိတ်မဆိုးပါဘူးဟုတ်လားဟိုအပယ်ပရိသန်တွေကျုပ်ပြိနေလောက်အောင်သူအားမကောင်းဘူးလို့ဆိုရဒါမှမဟုတ်သူများအကျိုးပျက်စီးအောင်ပြောပြီဆိုတော့ဒါကတော့မရဘူးနော်ဒါကတော့တကယ်ဆိုးတဲ့မုဒ္ဒဝါဒပေါ့ပိတုဏဝါစာဆိုတာက ဟိုဗမာစကားနဲ့ဂုံးတိုက်တယ်ဒီဒီလူရှိရစကားဟိုလူရှိယူသွားပြီးတော့ပြောတယ်နော်ဟိုလူရှိရစကားဒီလူရှိယူလိုက်ပြောတယ်ပြောတာလည်းပဲဟိုရည်ရွယ်ချက်ကဒီလူနှစ်ယောက်မတည့်စေလို့လည်းရည်ရွယ်ချက်ပေါ့ဟုတ်လားအဲ့ဒီလိုရည်ရွယ်ချက်နဲ့ကွဲပြားအောင်ပြောတာမျိုးကိုပိတုဏဝါစာလို့ဒီလိုခေါ်တယ်ပိတုဏဆိုတာတိတ်ချေပြစ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်တိတ်ချေပြစ်တယ်ဆိုတော့သူတို့ရဲ့မိတ်ဆွေဖြစ်နေမှုကိုတိတ်ချေပြစ်တယ်ဖြစ်စီပြစ်တဲ့စကားမျိုးเนาะအဲ့ဒါပိတုဏဝါစာလို့ခေါ်တယ် အဲ့ဒီပိသုဏဝါစာမှာရှောင်ကျင်ရင်လည်းပဲဒါပါတော့တမ္မာဝါစာဖြစ်တယ်တဲ့နောက်တစ်ခုကတော့ပါတော့ဖရုဒ္ဒဝါစာတဲ့ကြမ်းထမ်းတဲ့စကားပြောတယ်အဲ့ဒီကြမ်းတမ်းတဲ့စကားပြောတာမှရှောင်ကျင်တာကိုတမ္မာဝါစာနော်တမ္မာဝါစာကြမ်းတမ်းတဲ့စကားဆိုတော့ဆဲတာဆိုတာပါအကုန်ပါတယ်ပေါ့လေအဲ့ဒီကြမ်းတမ်းတဲ့စကားဆိုတဲ့နေရာမှာဒီ စေတနာကြမ်းတမ်းတာကိုပို့ပြီးတော့ဆိုလိုတယ်စကလုံးစကလုံးကြမ်းတာတဲ့စေတနာကြမ်းရင်ဒါဧကံဘုရုဒ္ဓဝါစာဖြစ်တယ်စကလုံးမကြမ်းတော့လည်းပဲစေတနာကြမ်းရင်ဘုရုဒ္ဓဝါစာဖြစ်တယ်တဲ့အဲ့တော့စေတနာပို့ပြီးတော့အရေးကြီးတယ်ကွာအမှန်တမ်းကတော့ဒီဟာတွေကကောက်လိုက်ရင်အရာကောက်လိုက်ရင်စေတနာကိုကောက်ရတာတည်းကြီးပဲဟာဒါဒါဟိုကျမ်းဂန်စကားဖြစ်တော့နည်းနည်းရှုပ်မှာဆိုလို့မပြောတော့အဲ့တော့ဘုရုဒ္ဓဝါစာဟာစေတနာကျမ်းရင် ဧကံဖြစ်တယ်နော်စေတနာမကြန့်ရင်ဖုဒ္ဒဝါစာမဖြစ်ဘူးဒါဒါနဲ့ပတ်သက်ပြီးတော့ဟိုကြံကံမှာဟိုပုံဝှထုလေးတွေပေးထားတာရှိတယ်အဲသားကနော်အမေရဲ့စကားကိုနားမထောင်မဲနဲ့မသွားပါနဲ့ဆိုတော့ထွက်သွားတယ်အဲ့လိုထွက်သွားတဲ့အခါကျတော့အမေကချိန်ဆဲလိုက်တယ်တဲ့နော်နေ့ကိုဒီခါလဲကျွေးရည်ကြီးလိုက်ပြီးတော့ခတ်ပါစေဟဲ့လို့ဒီလိုချိန်ဆဲလိုက်တယ် အဲ့ဒါနဲ့သားကသူသွားတဲ့ခါကျတော့တယ်သွားတာကျွဲရင်းကြီးအဟုတ်လိုက်တော့တယ်လေသူကျွဲခတ်မလို့သူလိုက်တော့သူကသူကဘယ်လိုစိတ်ထဲကအတိတ်ဆန်လိုက်လဲဆိုတော့ငါအမေစိတ်ထဲရှိတဲ့အတိုင်းဖြစ်ပါစေဟဲ့ငါအမေပြောတဲ့စကားအတိုင်းမဖြစ်ပါစေနဲ့ပေါ့သူအဲ့ဒီလိုဒိဋ္ဌံလိုက်တယ်ဆိုလိုတာကတော့သူ့အမေကစိတ်ဆုံးပြီးတော့ပြောလိုက်တာတကယ်ကတော့ဘယ်လူလားမလဲသူသားကျွဲခတ်တာအဲ့တော့ငါအမေစိတ်ထဲရှိတဲ့အတိုင်းဖြစ်ပါစေဆိုတော့အဲ့ဒီမှာကျွဲကြီးကသူ့ရှောင်ပြီးတော့ထွက်သွားတယ် အဲ့လိုပြောတဲ့စကားမျိုးနှင့်ကျွဲခတ်ကျွဲခတ်ပါစေဟဲ့လို့ပြောလိုက်တာဒါကြမ်းတဲ့စကားပဲအမှန်ကတော့ဟုတ်တယ်မလားချိန်တဲ့စကားသို့တော့ဒီမိခင်မိခင်ကသားသမီးပုံမှာဒီလိုကြမ်းတဲ့စေရနာမရှိတော့စေရနာကောင်းနေတဲ့အတွက်ကြောင့်မို့စေရနာတန်ရှင်းနေတဲ့အတွက်ကြောင့်မို့အဲ့ဒါဖရုဒဝါစာမဖြစ်ဘူးလို့ကျမ်းစာမှာဆိုတာစေရနာကြမ်းပြီးတော့စကားတိမ်မွေ့တကားချောပြီးတော့ဖရုဒဝါစာဖြစ်တာဒါကတော့ ဟိုရှေ့တုန်းကရှင်ပြင်းနေပါလေလူလူတွေကိုတခိုးတွေပါလေသေတံပေးကျင်တဲ့အခါကျတော့ဒီကောင်ကိုကောင်းဟိုအေးချမ်းချမ်းသာသာအိပ်ပါစေကွယ်လို့ဒီလိုပြောလိုက်တာမျိုးတွေရှိတယ်တဲ့နော်ဟိုကောင်းကောင်းတိတ်လိုက်ပါပေါ့လေဆိုလိုတာလည်းတတ်လိုက်ပါလို့ဆိုလိုတာအဲ့ဒီလိုပြောတဲ့အခါကျတော့စကားကတော့ပြင်းကြီးပါရဲ့နော်သူအိတ်အိတ်တော့ပါလေသူပြောတာဒါမလို့စေတနာကတော့ဒီကောင်တတ်လိုက်လို့ပြောတယ်စေတနာကကြမ်းတမ်းတဲ့အတွက်ကြောင့်အဲ့ဒါမျိုးကျတော့ဖရုဒ္ဒဝါစာဖြစ်တယ်အဲ့ဒါကြောင့်မို့ဖရုဒ္ဒဝါစာဖြစ်မှုမဖြစ်မှုမှာ တကယ်စကားလုံးကြမ်းတမ်းတာမကြမ်းတမ်းတာတဲ့ဘာကပိုရေးကြည့်လားစေတနာကြမ်းတာမကြမ်းတာကပိုရေးရှိတယ်ကြည့်တယ်အဲဒါကြောင့်မို့စေတနာကြမ်းနေရင်စကလုံးလှလှလေးသုံးသုံးလိုက်တာပရိသဝါစာဖြစ်တကယ်စေတနာမကြမ်းဘူးစကလုံးကြမ်းတာသုံးနိုင်မိတယ်ဒါပရိသဝါစာမဖြစ်ဘူးလို့ဒီလိုမှတ်ရမယ်အဲ့ဒီဖရုဒဝါစာနဲ့ပတ်သက်ပြီးတော့ ဟိုသူများတွေကကိုယ့်ကိုကြမ်းကြမ်းတမ်းတမ်းပြောလာတယ်ဆိုဆဲလာတယ်ဆိုရင်စိတ်ထဲကမခံချင်တတ်ဘူးဟာကိုကလည်းပဲကိုကလည်းပဲဒီလိုပဲပြန်လိုက်ချင်တာအဲ့တော့မြတ်စွာဘုရားဘယ်လိုများကျင့်သုံးခဲ့တယ်လဲဒီသူများကသူ့ဘောမတော်လျော်ပြောတာနဲ့ပတ်သက်ပြီးတော့ဆိုတော့ဟိုပုံသားတယောက်ရှိတယ်အမှန်တော့နှစ်ယောက်ပေါ့လေပထမတယောက်ကပထမတော့မြတ်စွာဘုရားနဲ့သူတို့နဲ့မတည့်ဘူးဆိုတော့မြတ်စွာဘုရားရံသူလို့ထင်းနေတာ နောက်အဲ့ဒီနောက်အဲ့ဒီအကူဖြစ်တဲ့လူကထင်တယ်ဘုရားရှိလာပြီးတော့စကားပြောရင်းကနေပြီးတော့မြတ်စွာဘုရားသဘောကျပြီးတော့နောက်ဆုံးသူကယဟန်တာဖြစ်သွားတာဟိုယဟန်ပြုပြီးတော့ဆိုတော့ညီရတာတိတ်စိတ်ဆိုးလာတယ်ဟာသူသူ့နာမည်ကလည်းအကောတကဆိုဆဲရည်တတ်တဲ့လူဆိုတဲ့အဓိပ္ပာယ်ရှိတယ်သူကတိတ်စိတ်ဆိုးပြီးတော့ဖះသွားပြီးတော့ငါတော့ဟောပြီးမှပဲပေါ့ဆိုတော့အမြတ်စွာဘုရားနဲ့တွေ့တဲ့ခါကျတော့ဟောသူ့အိမ်သွားတယ်မြတ်စွာဘုရားဆန်းခါပိုင်းတွေ့တဲ့ခါကျမြတ်စွာဘုရားကအမျိုးမျိုးဆဲဆိုတာအဲ့တော့အမျိုးမျိုးဆဲဆိုတဲ့ခါကျတော့မြတ်စွာဘုရားကဘယ်လိုလုပ်တယ်လဲ အဲ့တော့သိမှမကောင်းတော့နော်အဲ့လိုပြောတဲ့ခါကျတော့မေးတယ်ပုံနာမင်းအိမ်ကဧည့်သည်တွေပါလာဘူးလားငါလာဘူးလားပေါ့မင်းဧည့်သည်တွေလာတဲ့ခါကျတော့မင်းကဟိုသူ့နေရာထိုင်ခင်းဟာမလုပ်ဘူးလားပြီးတော့ကြေးစားစရာတောက်စရာတွေမပေးဘူးလားဟာပေးတာပေါ့ကိုယ်ရင်ကလည်းကောင်းပြီအဲ့ဒီဧည့်သည်ကမင်းပေးတဲ့ဟာတွေကိုလက်မခံရင်အဲ့ဒီပစ္စည်းတွေပဲရောက်သွားတယ်အဲ့ဒါဒီပြီးတော့ဟာပဲပေါ့ဒါဒီပြီးတော့ပဲပြန်ရတာပေါ့ အေးအခုလည်းအဲ့လိုပဲမင်းကငါ့ကိုဒါတွေပေးနေငါမယူဘူးငါလက်မခံဘူးအဲ့ဒါမင်းပြောတယ်မကောင်းဆိုးတာလေမင်းစီပြန်ရောက်မယ်ပေါ့လေအဲ့ဒီလိုပြောလိုက်တာအဲ့ဒါနဲ့နောက်တော့သူကလည်းဘုရားကိုသဘောကျသွားတာနောက်မြတ်စွာဘုရားရဲ့တာဝကဖြစ်ပြီးတော့ယဟန္တာဖြစ်သွားတယ်အဲ့ဒါဟိုဘာခေါ်လဲအတူယူဖို့ရတာပါလဲဆိုရင်သူများတွေကိုဒီလိုပြောနေရင်ဒီလိုပဲစိတ်ထဲကမှတ်လိုက်ပါဟုတ်လားမင်းဟာငါလက်မခံဘူးနင်းနင်းရှိပဲနေပါနေပြန်လိုက်မယ်ပေါ့ အဲ့တော့မြတ်စွာဘုရားကျင့်သုံးပုံအဲသူ့ကိုအမျိုးမျိုးမတော်မတရားတွေဆိုတော့ဒီပုံနာကဆိုးနေတာဆဲဆိုးနေတာအဲ့ဒီအဲ့ဒီဥပမာနဲ့မြတ်စွာဘုရားပြန်ပြောတယ်အဲ့တော့မင်းဟာငါလက်မခံဘူးအဲ့ဒါမင်းရှိပဲပြန်သွားပြီပေါ့ဒီလူတ attva တွေရဲ့သဘောကဟိုမကောင်းတာကိုမကောင်းတာနဲ့ပြန်ကျင်တတ်တယ်ဟုတ်လားကောင်းရင်လည်းကောင်းတယ်နဲ့ပြန်ကျင်တတ်တယ်ဆိုတော့ဒါဟာ လူတမန်တို့ရဲ့သဘောတရားပဲဒါလူတိုင်းလူတိုင်းဒီလိုပဲစိတ်ရှိမှာပဲအဲ့တော့ရှင်းတော့ကရှင်းတော့ကဆိုတာဇတ်တော်တစ်ခုမှာဘယင်နှစ်ယောက်ရှိတယ်ပေါ့လေအဲဘုရားလောင်းဘယင်ကလည်းတစ်ပါးပေါ့လေအဲဘယင်နှစ်ယောက်ရှိတော့သူတို့နိုင်ငံကတိတ်ကောင်းတယ်လို့ပြောသူတို့အုပ်ချုပ်တာတိတ် ပြီးတော့ဟိုမျှတတော့ကောင်းတော့ဘယင်ကိုအပြစ်ပြောတယ်လို့မရှိဘူးတဲ့မရှိတော့ဘယင်က ငါငါများမကောင်းပြောတဲ့လူများရှိလိမ့်မလားဆိုပြီးတော့သူကလိုက်ပြီးတော့စုံစမ်းတာပထမသူ့မြို့တဲ့ရင်စုံစမ်းပေါ့ဘယ်လိုနေရာပဲလိုက်ပြီးသူကတာဟိုဘာခွန်မလဲရိုးရိုးဝတ်စားနေပေါ့တော့စုံစမ်းတော့ဘယ်လိုမှမကြားရဘူးလေမကောင်းတာဆိုဒါပြင်ငါမျိုးငါငါငါမျိုးတော့မှာတော့ငါလည်းနီးနေလို့မပြောတဲ့လူပြောတဲ့လူမရှိတာနေမှာပေါ့လေမျိုးပြင်ထွက်ပြီးတော့ငါစုံစမ်းမယ်ဆိုတော့ယထာလေးတစ်စင်းနဲ့တွားတယ်ဒီလိုပဲနောက်ပြင်တစ်ပါးကလည်းပဲခုလိုပဲစုံစမ်းပြီးတော့ထွက်လာတော့အဲ့ဒီသူတို့နှစ်ယောက်ဟာလမ်းမှာတွေ့လမ်းတွေ့တော့ အဲ့ဒီအဲ့ဒီစားတဲ့ပါတဲ့အတိုင်းပေါ့လေလမ်းကလည်းပဲယထာသင်းမဲ့သွားနိုင်တဲ့လမ်းရှောင်လို့မရဘူးအဲ့လိုတွေ့နေတဲ့ခါကျတော့ယထာသင်းနှစ်ယောက်ကဆင်းပြီးတော့အဲ့ဒီမှာသူတို့ယထာသင်းကြီးစကားပြောတာတော့အဲတော့ဟာမှတ်သားစရာကောင်းတယ်ယထာသင်းတစ်စင်းတယောက်ကလည်းပြောဟေးဒီမှာဘယ်လိုဘယင်ပါလာတယ်ပေါ့မင်းဖဲဟိုဘက်ကလည်းဟာငါလည်းဘယင်ပဲမင်းဖဲတဲ့အဲ့လိုပြောတော့သူဖယ်တဲ့နဲ့ကိုဖယ်တဲ့နဲ့ပြောတဲ့ခါကျတော့တယောက်တယောက်မရဘူးပေါ့မရတော့မှအေးကွာဒီလိုဆိုရင် မင်းဘယင်ကဘယ်လိုအချိုးအစားရှိလဲငါဘယင်ကဘယ်လိုအချိုးအစားရှိလဲအဲ့ဒါပြောအဲပြီးတော့မှကောင်းတဲ့ဘယင်ကအနံယူတန်းပေါ့ဟိုဘယင်တယောက်ကသူ့ဟာသူယထာထဲမှာနေတာဘာသိမှာမဟုတ်ဘူးအဲ့ဒီခါကျတော့ဟိုဘယင်တစ်ပါးဘက်ကပြောတယ်တဲ့ငါတို့ဘယင်ကကျမ်းတဲ့အကောင်ကိုလည်းကျမ်းတယ်လို့ဆုံးပါတယ်ပေါ့တိမ်မွေးတဲ့ကောင်ကိုလည်းတိမ်မွေးတယ်လို့ဆုံးပါတယ်ကောင်းတဲ့လူလည်းကောင်းတယ်လို့ဆုံးပါတယ်မကောင်းတဲ့လူကြတယ်လည်းမကောင်းတဲ့နည်းနဲ့ဆုံးပါတယ် တို့ဘုရင်ကအဲ့လိုဆုံးပါတယ်ဒါကြောင့်မို့တို့တို့နိုင်ငံမှာတာယာဝါပြောတယ်ပေါ့လေဆိုတော့ဖရာလောင်းရဲ့ယထာတွေကတော့ပြောတယ်ဟာငါတို့ဘုရင်ကတော့စိတ်ဆိုးနေတဲ့လူကိုစိတ်မဆိုးခြင်းဖြင့်နိုင်အောင်လုပ်တယ်သူတော်ကောင်းမဟုတ်တဲ့အကောင်ကိုသူတော်ကောင်းသူတော်ကောင်းဖြစ်သူတော်ကောင်းအဖြစ်ဖြင့်သူကနိုင်အောင်လုပ်တယ်နှမျောစိနေတဲ့ကောင်ကိုပေးကမ်းခြင်းဖြင့်နိုင်အောင်လုပ်တယ် လိန်ပြောတတ်တဲ့အကောင်ကိုမှန်ကန်စွာပြောခြင်းဖြင့်နိုင်အောင်လုပ်တယ်တို့ဘယင်ကဒီလိုပဲကွာအဲ့ဒီခါကျတော့တို့ compare လုပ်ကြတာပါဟာလားတို့တို့ဟိုဘယင်ကဒီပဲဆိုတော့အဲ့ဒီဟိုဘုရားလောင်းမဟုတ်တဲ့ဘယင်ကဒါရင်ပြောတာဟာဒါပြင်မင်းဘယင်ကตายတယ်ကွာသူကအကြမ်းမသုံးမဲ့လည်းပေါ့ဟုတ်လားအနုနည်းနဲ့ကြည့်သူကအောင်မြောင်လှုပ်တာတော့မင်းဘယင်ကตายတယ်ဆိုပြီးတော့သူ့ဘယင်ရထားကိုပေးဖယ်ပေးတယ်လို့ပြောတယ်အဲ့တော့ဟိုဘယင်ကသွားအဲ့တော့ဟို ပုထုဇဉ်တွေအနေနဲ့ဘာပဲပြောပြောမကောင်းတဲ့လူမကောင်းတယ်လှုပ်လိုက်ချင်တာပဲဟုတ်လားကောင်းတယ်လဲကောင်းတယ်လို့ပေါ့လေဒါမြတ်စွာဘုရားရဲ့အဆုံးအမနော်ဘုရားအလုံးတို့ရဲ့ကျင့်နည်းကတော့သူမကောင်းလည်းပဲကိုကမကောင်းမကောင်းတာနဲ့မပြန်နဲ့ကိုကကောင်းတာနဲ့ပဲပြန်ပေါ့လေအဲ့ဒီလိုအဆုံးအမရှိတယ်တန်းတယ်နဲ့များလိုက်နိုင်နေရင်ကိုလည်းချမ်းသာတယ်သူလည်းချမ်းသာတယ်ကောင်းပြီဒါကဖုရုဒဝါစာနဲ့စပ်ပြီးတော့စကားအပြင်ထွက်သွားတာ နောက်ဆုံးတစ်ခုကပါတော့တန်ဖတ်ပလာပါတဲ့နော်တန်ဖတ်ပလာပါဆိုတာကဟိုပိန်ဖြင်းတဲ့စကားလို့သုံးလို့ရှိတယ်စဘာအပိန်ဖြင်းလို့သုံးတာရှိလားမသိဘူးဟမ်ရှိတယ်မဟုတ်လားဟိုအနှစ်အဆန်မပါတာအဲထို့တူပဲဟိုမက်ကုသိုလ်ရအောင်မဟုတ်တဲ့စကားမျိုးတွေကိုပြောတာကိုတဲ့ဒါတန်ဖတ်ပလာပါလို့ခေါ်တယ်လကအကျိုးမရှိတဲ့စကားတွေပေါ့လေအဲ့လိုစကားတွေကိုပြောတာအဲ့ဒီပြောတာမှရှောင်ကျင်ရင်ဒါလည်းပဲပါတော့တမ္မာဝါစာဖြစ်တယ် အဲ့လိုကုသိုလ်မရဘဲနဲ့မတော်မတရားဆိုစကားတွေလည်းအလွန်ပေါ်တယ်အခုခေတ်ကအဲ့အဲ့ဒါတွေကိုလည်းပဲတတ်နိုင်သမျှမိမိကရှောင်နိုင်ရင်ဒါအကျိုးရှိတယ်ပေါ့အဲ့ဒီလိုဝစီဒုစရိုက်၄ပါးမှာရှောင်ကျင်တာကိုဘာလို့ခေါ်လဲတမ္မာဝါစာလို့ခေါ်တယ်အဲအဲ့ဒီတမ္မာဝါစာကိုဟိုတိလယူတဲ့အခါမှာမုတာဝါဒဝေဒမဏိလို့ယူလိုက်ရင်ဒါအဲ့ဒီတမ္မာဝါစာဖြစ်မတော့ဘူးလားနော်အဲပြီးတော့ ဟိုသီလကအမျိုးမျိုးရှိတယ်အာဇီဝဓမ္မကသီလဆိုတာမျိုးကြတော့အဲဒီခုနဟိုဝစီတုဇက်၄ပါးစလုံးမှရှောင်ကျင်တာတွေကိုပါယူတယ်ဆိုတော့ဆိုတော့อืมချောပြေကုန်တက်ခြင်းမှရှောင်ကျင်ပါ၏နော်ကျန်တန်းသောစကားပြောဆိုခြင်းမှရှောင်ကျင်ပါ၏အချင်းဤစကားပြောဆိုခြင်းမှရှောင်ကျင်ပါ၏ဆိုရင်လည်းအဲဒါတမ္မာဝါစာဖြစ်တယ်အဲတော့တမ္မာဝါစာဆိုတာအမှန်တမ်းပြောရင်ရှောင်ကျင်ပါ၏လို့ဒီလိုဆိုတဲ့အတွက်ကြောင့်မို့ သူဟာတီလနဲ့ဆိုင်တယ်တီလယူတဲ့ခါကျတော့အဲ့လိုပဲမဟုတ်လားမုဒ္ဒဝါဒဝေရမဏိစတဲ့ပြင်ကျတော့ရှောင်ကျင်တယ်အဲ့လိုအဲ့တော့ဒီဒီတမဝါစာဟာအမှန်ကတော့တီလနယ်ထဲမှာရှိတယ်ဘာဝနာနယ်မဟုတ်ဘူးပွားများတာမဟုတ်ဘူးရှောင်ကျင်တာထိမ့်မိမိရဲ့ကာယကံဝစီကံဒီမှာဆိုဝစီကံပေါ့တမဝါစာဆိုတော့မိမိရဲ့ဝစီကံကိုထိမ့်သိမ့်တာဒါတီလနယ်ထဲမှာရှိတယ်ကံတမဝါစာပြီးတော့ပါတော့ သမ္မာကမ္မန္တနော်သမ္မာကမ္မန္တမှန်ကန်စွာပြုလုပ်ခြင်းကမ္မဆိုတာအမှုပြုလုပ်တယ်အဲ့တော့ကာယကံဆိုသိတယ်မလားနားလည်တယ်မကြားဘူးတယ်မလားနော်ကာယကံဆိုပါတော့ခန္ဓာကိုယ်နဲ့ပြုလုပ်တဲ့အမှုမျိုးကိုဘာလို့ခေါ်လဲကာယကံလို့ခေါ်တယ်အဲ့ဒီကာယကံကာယကံ၃ပါးရှိတယ်တဲ့ဘာလို့ကာယကံ၃ပါးလားသူမြအတက်တတ်ခြင်းသူဥစ္စာခိုးခြင်းသူအိမ်ယာပြစ်မှားခြင်း အဲ့ဒီ၃မျိုးမှရှောင်ကျင်မှုကိုဘာလို့ခေါ်လဲတမ္မာကမ္မန္တလို့ခေါ်နော်တမ္မာကမ္မန္တအဲ့ဒါတမ္မာကမ္မန္တဆိုတာကာယဒုစရိုက်၃ပါးမှရှောင်ကျင်ခြင်းသူတက်တတ်ခြင်းသူစာခိုးခြင်း သူအိမ်ဟာပြမခြင်းအဲ့ဒီ၃မျိုးကရှောင်ကျင်ရင်တမ္မာကမ္မန္တဖြစ်တယ်တဲ့ဒါဒီတမ္မာကမ္မန္တလည်းပဲခုနပြောတဲ့တမ္မာဝါစာလိုပဲတိလနယ်ထဲမှာရှိတယ် မိမိရဲ့ကာယကံကိုချုပ်တီးဆောင်ထိန်းတာဘာဝနာဆိုတာကစိတ်နော်စိတ်ကိုထိန်းချုပ်တာကိုဘာဝနာခေါ်တယ်ကာယကံဝစီကံကိုထိန်းချုပ်တာကိုသီလလို့ခေါ်တယ်တမ္မာဝါစာတမ္မာကမ္မန္တနောက်တစ်ခုကပါနော်တမ္မာအာဇီဝမှန်ကန်စွာအသက်မွေးမှုတဲ့အဲ့ဒါအသက်မွေးမှုမှန်ကန်ရမယ်တဲ့မိမိအသက်မွေးဝမ်းကြောင်းလုပ်တဲ့အခါမှာဟို သူတစ်ပါးဒုက္ခရောက်စေမဲ့လုပ်ငန်းမျိုးဗာမျိုးအဲ့ဒါမျိုးကိုရှောင်ကျင်ပြီးတော့ဟောကောင်းမွန်တဲ့အပြစ်ကင်းတဲ့အသက်မွေးမှုမျိုးနဲ့အသက်မွေးရမယ်အဲ့ဒီလိုဒီမမှန်ကန်တဲ့အသက်မွေးမှုမှရှောင်ကျင်တာကိုဘာလို့ခေါ်လဲတမ္မာအာဇီဝဒီလိုခေါ်တယ်အဲ့တော့မှားယွင်းသောအသက်မွေးမှုကိုရှောင်ပယ်ပြီးတော့မှန်ကန်တဲ့အသက်မွေးမှုနဲ့အသက်မွေးတာကို တမ္မာအာဇီဝအဲ့ဒီတမ္မာအာဇီဝနဲ့ပတ်သက်ပြီးတော့ဒီမပြုတ်လုတ်တဲ့နဲ့ကုံတွယ်မှုဆိုတာလေရှိတယ်မြတ်စွာဘုရားဟောထားတာအဲ့ဒီကုံဟိုမပြုတ်လုတ်တဲ့နဲ့ကုံတွယ်မှုဆိုတာကိုမိမိတို့ကရှောင်ကျင်ပြီးတော့တခြားနည်းနဲ့အသက်မွေးဝမ်းကြောင်းပြုတ်လုတ်တာကိုတမ္မာအာဇီဝလို့ဒီလိုခေါ်တယ် အဲ့ဒီမပြုလို့ကောင်းတဲ့အသက်မွေးမှုမျိုး၅မျိုးရှိတယ်တဲ့လက်နဲ့နော်လက်နဲ့ဒီသူများတတ်ဖို့ရပြတဲ့တနတ်လိုပါလို့ပေါ့နော်လက်နဲ့အဲလှုပ်စီပြီးတော့ရောင်းတာနော်နောက်တစ်ခုကတော့ဘာလို့ဆိုလူရောင်းတာတဲ့ဟာလူကုန်ကူးတာရှိတယ်မလားဟိုဟိုတယောက်ကဟိုတနေရာဖမ်းလာဒီနေရာဒီနေရာလူကိုရောင်းစားတာမျိုးပေါ့လေနော်ပြီးနောက်တစ်ခုကတော့ဘာလို့ တတ္တဝါတွေကိုတတ်ပြီးတော့ဂုံကူးတာဆိုတော့အတားအတားအတားရောက်လာတော့ပါတော့ပေါ့အဲတော့နောက်တစ်ခုကတော့အရက်နောက်တစ်ခုကတော့အစိတ်နော်အစိတ်ပြီးအစိတ်ထုတ်လုပ်ပြီးတော့ရောင်းတာမျိုးအဲ့ဒီ၅မျိုးဟာမြတ်စွာဘုရားအလိုတော်အတိုင်းပြောမယ်ဆိုရင်ဒါအာမှားယွင်းသောအသက်မွေးမှုလို့ဒီလိုခေါ်ရတယ်အဲ့ဒါကိုတဲ့ ကိုယ်တိုင်လည်းမလောက်ရဘူးတဲ့သူတစ်ပါးကိုလည်းပဲမလောက်စေရဘူးတဲ့အတမွေးမှု၅မျိုးရှိတယ်အဲ့ဒီ၅မျိုးကိုကြည့်ပြီးတော့မိမိတို့ကရှောင်းနိုင်ရင်တမ္မာအာဇီဝဖြစ်တယ်ပေါ့အဲ့တော့တမ္မာအာဇီဝဟာလည်းပဲရှောင်းကျင်တာပဲမှားယွင်းသောအသက်မွေးမှုမှရှောင်းကျင်တာပဲရှင်းရှင်းပြောမယ်ဆိုရင်တော့တမ္မာအာဇီဝဟာခုနပြောခဲ့တဲ့ဝစီတူးစရိုက်၄ပါးနဲ့ ကာယဒုစရိုက်သုံးပါးမှရှောင်ကျင်တာပါပဲအဲ့လိုရှောင်ကျင်တာကိုသမအာဇီဝလို့ခေါ်တယ်ဟာဒီနေရာမှာလည်းပဲသမအာဇီဝနဲ့ပတ်သက်ပြီးတော့နိုင်ငံခြားလူတွေရေးရင်ဒီသမအာဇီဝရဲ့သဘောကိုခုနပြောတဲ့ဟို၅မျိုးမှရှောင်ကျင်တာလောက်ကိုပဲသူတို့ကရေးတတ်တယ်အဲဝစီတုဇက်၄ပါးကာတုဇက်၃ပါးမှရှောင်ကျင်ပြီးတော့အသက်မွေးတယ်ဆိုတာကိုသူတို့တိတ်မရေးတတ်ကြအဲ့တော့ ဒီနေရာမှာနားလည်ထားဖို့ကပါတော့ငါတက်ပြီးတော့တက်မွေးရမှာပါနော်အဲ့တော့တန်ဃာသေးတယောက်အဖိုးပါဏာတိပါတဟာအသက်မွေးမှုအဲ့ဒီတန်ဃာသေးဟာတစ်ချိန်မှနောင်တာတရားတန်ဝေကတရားရပြီးတော့အဲ့ဒီတန်ဃာလုံငန်းကိုစွန့်လွတ်လိုက်မလုပ်တော့ဘူးရှောင်ကျင်လိုက် အဲ့ဒီလိုရှောင်ကျင်လိုက်တဲ့အခါမှာသူ့တန်တာမှာတမ္မာကမ္မန္တဖြစ်မလားတမ္မာအာဇီဝဖြစ်မလားနော်ဒီပြဿနာရှိငါတက်ချင်းမှသူရှောင်ကျင်တာဆိုတော့တမ္မာကမ္မန္တဖြစ်တယ်လို့ကမဆိုတင်ဘူးလားနော်ဒါပေမဲ့လို့ဒီနေရာမှာငါတတ်တာဟာ तू ကအပျော်တတ်တာမဟုတ်ဘူးတခါတလေမှ तू ကငါဖျက်ပြီးတတ်တာမျိုးမဟုတ်ဘူးအတ္တမွေးဝမ်းချောင်းအနေနဲ့တတ်တာအဲ့ဒီအတ္တမွေးဝမ်းချောင်းဖြစ်တဲ့ပါဏာတိပါဒမှာရှောင်ကျင်တဲ့အတွက်ကြောင့်မို့အဲ့ဒီ အဲ့လိုရှောင်ကျင်တဲ့အခါမှာသူ့တဏ္ဍာမှာတမ္မာအာဇီဝဖြစ်တယ်လို့ဆိုရတယ်ဒါနလည်းထားထို့တူပဲဆိုတော့လူတယောက်ဟာမှုသားပြောပြီးတော့အသက်မွေးတယ်ပဲပြောပါတော့ဆိုဆိုရပါတော့ရှိတယ်ပဲပြောရပါတော့ဟုတ်လားလိန်လိန်လည်းပြောခြင်းဖြင့်အသက်မွေးတယ်ဆိုပါတော့အဲ့ဒီလူဟာဒီနေ့မှာတာဝေကဖြစ်ပြီးတော့အဲ့ဒီလိန်လည်းပြောဆိုခြင်းမှရှောင်ကျင်လိုက်တယ်အဲ့လိုရှောင်ကျင်လိုက်ရင်လည်းပဲသူ့မှာဘာဖြစ်လဲတမ္မာအာဇီဝဖြစ်တယ်လို့ဆိုရတယ်တမ္မာဝါစာဖြစ်တယ်လို့မဆိုရဘူး အဲ့ဒီလိုဒီအသက်မွေးဝမ်းကြောင်းမဟုတ်တဲ့ဝစီဒုစရ၄ပါးမှရှောင်ရင်တမ္မာဝါစာဖြစ်အသက်မွေးဝမ်းကြောင်းဖြစ်တဲ့ဝစီဒုစရ၄ပါးမှရှောင်ရင်တမ္မာအာဇီဝဖြစ်အသက်မွေးဝမ်းကြောင်းမဟုတ်တဲ့ကာယဒုစရ၃ပါးမှရှောင်ကျင်ရင်တမ္မာကမ္မန္တဖြစ်အသက်မွေးဝမ်းကြောင်းဖြစ်တဲ့ကာယဒုစရ၃ပါးမှရှောင်ကျင်ရင် တမ္မာအာဇီဝဖြစ်တယ်အဲ့ဒါလေးလည်းမှတ်စေချင်တယ်အဲ့ဒီအဲ့ဒီအကြောင်းကရေးတဲ့လူနဲ့ရေးတဲ့လူဆိုနိုင်ငံခြားလူတွေပြောတာဟာကိုဗမာပြည်မှာတော့ဒါကဘုန်းကြီးတိုင်းပေါ့လေနားလည်နေတာမလို့အထူးပြောရမလို့ဒါမှမဟုတ်အင်္ဂလိပ်လိုစာအုပ်တွေဘာတွေဖတ်ပြီးဆိုရင်တော့အဲ့အဲ့လိုမျိုးကအတဲသူတို့ကရေးခဲ့တယ်ဘာလို့ဆိုသူတို့ကိုယ်တိုင်ကဒါကိုသိဟန်မတူဘူးကောင်းပြီ အဲ့တော့အဲ့ဒါကတမ္မာအာဇီဝနော်ဒါကြောင့်မို့တမ္မာအာဇီဝဆိုတာအတမွေးဝမ်းကြောင်းဖြစ်တဲ့ဝစီဒုစရိုက်၄ပါးနဲ့ကာယဒုစရိုက်၃ပါးမှရှောင်ကျဉ်မှုကိုခေါ်သည်နော်ပြီးတော့မြတ်စွာဘုရားတခြားမှာဟောထားတဲ့တခြားတုတ်မှာဟောထားတဲ့အနေနဲ့ပြောမယ်ဆိုရင်ဒီမိစ္ဆာမှားယွင်းသောအသက်မွေးမှုဆိုတဲ့မိစ္ဆာဇီဝ၅မျိုးမှရှောင်ကျင်ရှောင်ကျင်ပြီးတော့မှန်ကန်တဲ့အသက်မွေးမြုံမှုအသက်မွေးမှုမျိုးနဲ့ အသက်မွေးတာကိုတမ္မာအာဇီဝလို့ခေါ်တယ်ဒါပါပါအဲ့ဒီမှာခုနပြောတဲ့၅မျိုးလည်းတော့မှတ်ထားစေချင်တယ်နော်လက်နဲ့ရောင်းတာလူရောင်းတာအသားရောင်းတာအရက်ရောင်းတာအစိတ်ရောင်းတာอืมဒီနေ့မှတမ္မာအာဇီဝဖြစ်ဖို့မလွယ်ဘူးနော်တော်တော့မလွယ်ဘူး။ဒါတခါလေးတော့ကိုကထုတ်လို့ရောင်းတာမဟုတ်ဘူးမလို့ကိုကဆိုင်သွားအလုပ်လုပ်တဲ့ခါကျတော့ ဒါတွေကမကင်မနေမရောက်မရောက်မဲ့နေလို့မဖြစ်ဘူးဟုတ်လားနော်တချို့လူတွေကလည်းအဲ့ဒါတွေမေးတယ်အဲသူတို့ဒါတမအစီဝါဖြစ်မလားမဖြစ်ဘူးလားတောင်ပြောတော့ကက်တကွာဆိုတော့အေးအေးရောင်းတဲ့ဆိုင်ကတော့အလုပ်လုပ်မိပါပြီလေဟုတ်လားအေးရောင်းကိုရောင်းနေရတော့မှမရောင်းကိုလှုပ်ပြုတ်တော့မှာအဲဒါမလွယ်ဘူးနော်ပြောပါထို့တူပဲဟို ခုခုကုံဆုံးဆိုင်နေပါလိမ့်မှာဆိုတော့ဆေးတွေအမျိုးမျိုးရှိတယ်မဟုတ်လားကြွက်တဆေးတို့ဘာတို့လည်းရှိတယ်ဆိုတော့ဒါတွေကလည်းကိုကအလုတ်တပတ်ဖြစ်နေပြီဆိုရင်ဒါတွေသွားပြီးတော့ထားရမယ်ရောင်းရမယ်နော်ဒါတွေတော်တော်တော်တော်ခက်တယ်အဲ့ဒါတွေကတော်တော်တလောလည်းဟိုဗီယက်နမ်မှာလေးကမင်းရတယ်သူကအလုတ်ကပြုတ်ပြုတ်နေကြာပြီဒါနဲ့အလုတ်ကလေးရတယ်လို့တော့အဲ့ဒီလုတ်ကဘာလုပ်လို့ဆိုဟိုတန်တန်ကားတွေလုတ်တဲ့အခါမှာတန်ကားသုံးတဲ့ပစ္စည်းဒါဆိုတာလုတ်တာပေါ့လေ အဲ pass တွေလုတ်တဲ့ဟာအသာလုတ်တယ်အဲ့ဒါ तू တမာသီဝဖြစ်ပါမလားလားမေးဒုက္ခပဲလို့ဖြေရခက်တဲ့ဟာလည်းနေအဲ့တော့သူကဘယ်လိုပြောလဲရတယ်ဆိုတော့စေတနာမရောက်စေနဲ့ဟုတ်လားဘာလို့အလုတ်ကလေးမှဒါလေးရတာရှိသေးနင်တာမလုံးနဲ့လို့ပြောရမှာလဲပြောဖို့မလွယ်ဘူးလေဒီစာဝန်ကြီးရေးတာရှိတာအောင်အဲ့တော့ဟိုစေတနာဟလာဒီအလုတ်နဲ့ဒါငါငါလုတ်တဲ့ဒီဟာတွေနဲ့အဲတတ္တဝါတွေကိုတတ်ပါစေတတ္တဝါတွေကို ညှင်းဆဲပါစေဆိုတဲ့စေတနာမထားနဲ့ဟုတ်လားဒါကတော့ငါဒီလှုပ်လှုပ်လှုပ်လှုပ်ဒီဒီဒီအလှုပ်ထဲဝင်မိတဲ့ကြောင့်ဒါဟာငါဝတရားတစ်ခုပဲဒါငါလှုပ်ရမှာပဲဆိုတဲ့အနေနဲ့ဒီလိုပဲလို့စေတနာသူများကိုညှင်းဆဲတပ်ဖြတ်သိစီလိုတဲ့စေတနာမျိုးထိအောင်မရောက်စီနဲ့အဲ့ဒီလိုပဲပြောပြီးတော့တခြားအလုပ်တော်နေရအောင်ရှာရရှာပြီးတော့ရရင်လည်းပြောပေါ့လေအဲ့လိုပြောအဲ့လိုပဲပြောလိုက်ရတယ်အဲမကြခင်ပဲနောက်အလုပ်တစ်ခုသူရတော့တော့သူလည်းစိတ်ချမ်းသာတော့တယ်အဲ့အဲ့ဒီလို ဒီမတက်တာဘူးဆိုရင်ခုနစိတ်ထားအရေးကြီးတယ်ဒါပြောချင်တာပါလူတယောက်ကိုမင်းဒီလိုမလုပ်နဲ့ဟိုလုပ်လို့လို့ပြောရတာလဲမလွယ်ဘူးမဟုတ်လားဟုတ်လားအလုတ်ခဲရင်သူကများရှာထားတယ်ဒီလုတ်ကလေးရလို့လုတ်ပါတယ်ဒီလုတ်ကတမာဒီမောင်းပြူမင်းမလုပ်နဲ့ဆိုတော့တခြားလုတ်ရုပ်ရက်ကလေးရချင်မှရမယ်ဟုတ်လားသူ့မှာစာရုပ်စာဝတ်နေရရှိတယ်အဲဒါကြောင့်မို့အဲ့လိုပဲဖြေပြီးတော့ပြောရတာပေါ့လေဒါဖြေပြောရဆိုမှလို့ဒီဟာဟာဟိုကျန်းကန်လို့မဟုတ်ဘူးကျန်းကန်မှာပါတခုရှိတယ် ဒါမကောင်းတဲ့လို့တော့အားပေးမလို့ပြောတာမဟုတ်ဘူးနော်တောတာပန်မကတိယောက်ျားမဟုတ်ဆိုးရဲ့လက်ငယ်ကြီးပြင်းစင်ပေးတယ်ဆိုတော့ဝတ္ထုရှိတယ်မိန်းကလေးတယောက်ကဆိုတော့ယောက်ျားလေးတယောက်နဲ့လိုက်ပြီးဆိုတော့လိုက်ပြီးသူသူသူယောက်ျားမဟုတ်ဆိုးလို့တော့မဟုတ်ဆိုးကြော်ဖြစ်နေတာပေါ့ဖြစ်တဲ့ခါကျတော့မနေ့ကျတော့အဲ့ဒီမုတ်ဆိုးသုံးမဲ့မြားတို့လှန်တို့ဘာလို့သူကကြာလာပြင်းစင်ပေးရတာဟာပြင်းစင်သွားပေးတခြားပေးထားပေါ့လေအဲ့ဒါသူမုတ်ဆိုးကကောက်ယူသွားပြီးသူ တော်လိုက်ပေါ့ပြန်လာတဲ့ခါကျလည်းသူကပဲစေးကြောပြီးတော့တိတ်ပြီးတော့ပြရတယ်အဲ့တော့တောတာပန်ဆိုတာပါဏာတိပါဒမပြောနဲ့ငါးပါးတိလားဘယ်ဟာမှမလွန်ကျူးတော့လားအသက်တာအသေးခံမယ်ဒါမလွန်ကျူးဘူးလို့ဆိုပြီးတော့ဒီကြတာဘယ်နဲ့တိောက်ကြဒီတတ်တော်တွေတတ်ဖို့ဟာကို तू ကဒီဟာတွေလက်နဲ့ဒီပေးနေရတယ်ပေါ့လေဆိုတဲ့ခါမှာခုနလိုပဲ तू ကဒါသူ့လင်ပေါ်မှာပြုရမယ်သူ့ကိုတရားဆိုတဲ့အနေနဲ့ तू လုပ်တယ်ငါဒီဒီဟာတွေနဲ့တတ်တော်တွေကိုတတ်ပါစေဆိုတဲ့ထီအောင်စိတ်မရောက်ဘူးပေါ့ ဒါငါ့ဘောတရားတစ်ခုပဲဆိုတော့ဒီလိုလှုပ်ပေးတယ်တဲ့ဒါသောတာပန်ကဒီလိုလှုပ်ပေးတာရှိတယ်အဲအဲ့ဒါကြောင့်မို့စေတနာအရေးကြီးတယ်စေတနာကတော့ဖြင့်မရောက်စီနဲ့ပြီးတော့လည်းတခြားလှုပ်လည်းမြန်မြန်ရအောင်ရှားရရင်မြန်မြန်ပြောင်းအောင်ပေါ့လေဒီလိုပဲပြောပေးရဒါတမန်အာဇီဝနဲ့ပတ်သက်ပြီးတော့ဒီနိုင်ငံမှာတော့တော်တော်တော်တော်ကိုမလွယ်ဘူးထင်တယ်တမန်အာဇီဝဖြစ်ဖို့ဟာနော်ပြီးတော့မုဒ္ဒဝါဒကလည်းဒီနိုင်ငံတက်ပေါ်တာဟိုနော် small print ဆိုတာအဲ့ဒါမုဒ္ဒဝါဒ အဲ့ဒါမဖတ်မိမလို့ဒုက္ခရောက်တာဟုတ်ကလားအဲ့လိုမလစ်တမကလေးတွေဒီနိုင်ငံသိလို့လေနော် out out right လိုက်လည်းမဟုတ်ဘူးဘာလို့တက်တက်ကြီးလင်ရင်လည်းသူကတရားစွဲခံရမှာအဲ့တော့ဒါကမလစ်တမကလေးနဲ့လိမ့်တာဘာဘာထူးရတာခဏခဏတော့တွေ့ရတယ်နော်အဲ့တော့စဉ်းစားမိတယ်ဩအသက်မျိုးဝမ်းကြောင်းတကူကဒီနိုင်ငံမလွဲပါလားလို့ရိုးရိုးသားသားနဲ့ကလည်းမလွတ်ကြပါလားလို့ဘာဖြစ်ဖြစ်အမြဲတမ်းဟိုလေးတွေရှိတယ် trick လေးတွေရှိတယ်တို့က အဲဒါကလို့မိမိတို့အနေနဲ့တော့တက်နေသမျှပေါ့လေဟာတာမအာဇီဝဖြစ်အောင်လည်းဒါတော့ကြိုးစားတဲ့ကောင်းပြီဒါတာမအာဇီဝဒါကြောင့်မို့တာမအာဇီဝဟာလည်းပဲတာမဝါစာတာမတာမကမ္မတတို့လူပဲတီလနဲ့ဆိုင်တယ်ဒီလိုမှတ်ရမယ်ဒါစိတ်လုပ်ငန်းမဟုတ်ဘူးเนาะကာယကံဝစီကံလုပ်ငန်းလို့ဒီလိုနားလည်ထားရမယ်ပြီးတော့နောက်တစ်ခုကပါလားတမ္မာဝါယာမနော် မှန်ကန်စွာအားထုတ်ခြင်းမှန်ကန်စွာအားထုတ်ခြင်းဆိုတာဒီဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ဖို့အားထုတ်တာမဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်အားထုတ်တာမဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်တာ ဖြစ်ပြီးကုသိုလ်ပွားများအောင် အားထုတ်တာ၄မျိုးရှိတယ်မှတ်မိလား အကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုအကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုကပါတော့ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ဖို့အားထုတ်တယ်။နောက်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ဖို့အားထုတ်တယ်။နော်မဖြစ်အောင်အားထုတ်တယ်။ကုသိုလ်ကြတော့မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ပထမဖြစ်အောင်ဖြစ်အောင်အားထုတ်တယ်။ဖြစ်ပြီးကုသိုလ်တွေတိုးပွားအောင်အားထုတ်တယ်။အဲ့ဒီလိုအားထုတ်မှုမျိုးကို တမ္မာဝါယာမနော်မှန်ကန်စွာအားထုတ်ခြင်းလို့ခေါ်တယ်ဖြစ်ပြီးကုသိုလ်တွေကိုပယ်ဖို့အားထုတ်တယ်ဆိုတော့ဖြစ်ပြီးကုသိုလ်ကတော့သူကဖြစ်ပြီးသွားပြီနော်နောက်တော့ဆိုတော့လွန်ခဲ့တဲ့အဲလာကလုံးပြီးတဲ့နှစ်ကလုံးပြီးတဲ့အကုသိုလ်ရှိတယ်အဲဒီအကုသိုလ်ကဖြစ်ပြီးတော့သူကသူချုပ်သွားပြီအဲ့ဒီဖြစ်ပြီးကုသိုလ်တွေကိုပယ်ဖို့ဆိုတာဘာလဲဆိုရင်အဲ့ဒီဖြစ်ပြီးကုသိုလ်နဲ့ပတ်သက်ပြီးတော့နောက်ထပ်အကုသိုလ်မဖြစ်အောင်ကိုကကျင့်တာပေါ့လေ အဲ့ဒီနောက်တော့ကလုတ်ခဲ့တဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့မစင်းစားနဲ့မိတ်ထားနိုင်ရင်အကောင်းဆုံးပဲမြတ်စွာဘုရားလည်းအဲ့တိုင်ဟောတာအဲ့ဒီအကုသိုလ်တွေကိုတဲ့အာစဉ်းစားပြီးတော့နောင်တပူပန်းနေလို့ဘာမှအကျိုးမရှိဘူးတဲ့ထိုးပူပြီးတော့တောင်းအကုသိုလ်ဖြစ်သေးတယ်တဲ့ပြီးတော့အဲ့ဒီဘလောက်ပဲကိုကနောင်တပူပန်းပူပန်းဖြစ်ပြီးသားအကုသိုလ်ကဖြစ်ပြီးသားပဲတဲ့ဒါပြန်ပြီးတော့ပြုပြင်လို့မရဘူးတဲ့ဒါကြောင့်မို့အဲ့လိုအကုသိုလ်မျိုးကိုဒီတွေးပြီးတော့ နောင်တတရားရမနေပဲနဲ့အဲ့လိုအကုသိုလ်မှုမျိုးကို နောင်မလုပ်တော့ပါဘူးလို့ဒီလိုစိတ်ဆုံးဖြတ်ပြီးတော့တကယ်မလုပ်ပဲရှောင်ကျင်တာဒါကိုဖြစ်ပြီးအကုသိုလ်ပယ်တယ်လို့ဒီလိုခေါ်တယ်ဒီဟိုတရားအထုတ်လို့တရားပေါက်လို့မက်ရတဲ့ခါဆိုရင်တော့ဒါဖြစ်ပြီးအကုသိုလ်အကုန်လုံးပြုတ်ပြုတ်ပြုတ်သွားပြီပေါ့ပယ်ပြီးတာဖြစ်သွားပြီပေါ့လေသို့တော့ဒီပုထုဇဉ်အခိုက်အတန့်မှာဖြစ်ပြီးအကုသိုလ်ပယ်တယ်ဆိုတာဟာဖြစ်ပြီးအကုသိုလ်နဲ့ပတ်သက်ပြီးတော့ နောင်တတရားမရတာပြီးတော့သူ့ကိုဟိုကုသိုလ်နဲ့ပိတ်တာပေါ့လေကုသိုလ်ကုသိုလ်ကိုပွားများတာဒါမျိုးကိုဖြစ်ပြီးတဲ့ကုသိုလ်တွေကိုပယ်ဖို့ရအားထုတ်တယ်လို့ဒီလိုဆိုလိုတယ်နောက်တနည်းကတော့ဗာလဲဆိုရင်ဖြစ်ပြီးတဲ့အကုသိုလ်ဆိုတာဖြစ်ပေါ်ပြီးယခုတည်ဆဲအကုသိုလ်လို့ဒီလိုလဲယူလို့ရတယ်ဖြစ်ပြီးတော့ အစဖြစ်ပြီးတော့အခုထီအောင်ရှိနေတယ်ဆိုတော့အဲ့လိုအကုသိုလ်မျိုးဆိုလိုတာကတော့အခုအခိုက်ကမှာ လောဘပေါ်လာတယ်လောဘကုသဏမှာဖြစ်နေဒီလောဘဟာပထမအခိုက်ကမှာဖြစ်ခဲ့ပြီးတော့အခုထီအောင်ရှိနေအဲ့ဒီလိုဖြစ်ပေါ်လာတဲ့အကုသိုလ်မျိုးကိုပယ်ဖို့ရာအားထုတ်တာဒီလိုလည်းအသေးသေးယူလို့ရတယ်အဲ့ဒီလိုဖြစ်ပေါ်လာတဲ့အကုသိုလ်အခုလက်ရှိဖြစ်ပေါ်နေတဲ့လက်ရှိကိုယ်စိတ်ထဲမှာဖြစ်နေတဲ့အကုသိုလ်ကိုပယ်ဖို့ရန်အားထုတ်တာဆိုတဲ့ခါကြတော့လေဒါတတိပဋ္ဌာန်နဲ့ ပဲယူရမယ်ဟုတ်လားအမှတ်တရားနဲ့သူ့ကိုပဲယူရမယ်ဒါဖြစ်ပြီးကုသိုလ်ကိုအကုသိုလ်ကိုပယ်ဖို့ရအားထုတ်တာမဖြစ်သေးတဲ့ကုသိုလ်မဖြစ်အောင်ဒါကတော့ကိုကိုတဏ္ဍာမှာမဖြစ်ဘူးတဲ့ကုသိုလ်ကို မလုပ်တာပေါ့နော်အဲ့ဒီခါမှလည်းပဲမဖြစ်ဘူးတဲ့ကုသိုလ်ဆိုတာဆိုတာမှလည်းပဲအမျိုးမျိုးရှိတယ်ပေါ့ လုပ်ဘူးတဲ့အရိအကုသိုလ်ဆိုတာမိမိပြုဘူးတဲ့အကုသိုလ်ရှိတယ်မပြုဘူးတဲ့အကုသိုလ်ရှိတယ်ဆိုတော့ပါဏာတိပါဒအနေနဲ့ပေါ်စိတ်ကလေးတတ်ဖို့မယ်ချင်းကလေးတတ်ဖို့မယ်ဒီလိုဒီလိုအကုသိုလ်ရှိမယ်အာနွားတတ်ဖို့မယ်ကြွဲတတ်ဖို့မယ်နော်သမင်တတ်ဖို့မယ်ရှိခြင်းမှရှိတယ်အဲ့တော့ချင်းတို့ဒီဘို့တို့တတ်ဖို့တဲ့လူကနွားကြွဲတတ်တာဆိုရင်ဒါပါတော့မဖြစ်ဘူးသေးတဲ့အကုသိုလ်လို့ခေါ်ရတာပေါ့အဲ့လိုမဖြစ်ဘူးသေးတဲ့အကုသိုလ်မဖြစ်အောင်ရှောင်ကြဉ်ရမှာအားထုတ်အောင်နော် အေးဒါကပါလားအကုသိုလ်နဲ့ပတ်သက်ပြီးတော့အာထုတ်မှုနှမျိုးဒါတော့ဖြစ်ပြီးသားကိုပယ်ဖို့အာထုတ်ရမယ်မဖြစ်သေးတာကို မဖြစ်အောင်အာထုတ်ရမယ်အာထုတ်ရမယ်ဆိုတဲ့ဖြင့်ဝီရိယပါတယ်ပေါ့ဒါဒီဝီရိယမပါဘဲနဲ့ရတော့မဖြစ်ဘူးနော်ကုသိုလ်နဲ့ပတ်သက်ပြီးတော့နှမျိုးပါလေမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အာထုတ်ရမယ်ကိုဒီကုသိုလ်မျိုးမပြုဘူးသေးဘူးပြုရမယ်နော်ဆိုတော့အလှူဒန်းမလုပ်ဘူးသေးဘူးလုပ်ရမယ်တရားမထိုင်ဘူးသေးဘူး နိုင်ရမယ်အဲ့လိုမဖြစ်ဘူးသေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရမယ်ပြီးတော့ပါတော့ဖြစ်ပြီးသားကုသိုလ်တွေတိုးပွားအောင်အားထုတ်ရမယ်။အာငါတရားတစ်ခါထိုင်ပြီးပါပြီတော်ပါပြီ။နောက်ထပ်မထိုင်တော့ပါဘူးလို့မရှိရဘူးလေ။ဟုတ်လား။ဒါကြောင့်မို့ဥပဥပနေနဲ့လာပြီးတော့ထိုင်ထိုင်နေကြတာနော်။ဒါပါလဲဆိုရင်ဖြစ်ပြီးတဲ့ကုသိုလ်တွေတိုးပွားအောင်လုပ်တယ်လို့ဒီလိုဆိုရတယ်။ဖြစ်ဖူးတဲ့ကုသိုလ်ပေါ့။ဟုတ်လား။ဝိပဿနာကုသိုလ်ကိုယ်မှဖြစ်ဖူးတယ်ဘာလို့ဒီမှာတရားလာထိုင်နေ။အဲ့ဒါ ဒီဒီကုသိုလ်တွေတိုးပွားအောင်ဆိုပြီးတော့အထက်ထက်လာပြီးတော့ထိုင်ကြတယ်အဲ့လိုอืมအလှူဒန်းပြုမှုတဲ့ဒါပြုမှုတဲ့ကုသိုလ်အဲ့ဒီပြုမှုတဲ့ကုသိုလ်ပဲတိုးပွားအောင်ထပ်ထပ်ပြီးတော့လှူတယ်နော်ဆိုပါတော့အစတဖြစ်ပါလေအဲ့ဒီလိုဖြစ်ပြီးတဲ့ကုသိုလ်ကိုတိုးပွားအောင် လုပ်တာလို့တိုးပွားတိုးပွားဖို့ရန်အားထုတ်တာအဲ့ဒါတမ္မာဝါယာမဗရမျိုးရှိလဲ၄မျိုးနော်မှန်ကန်စွာအားထုတ်ခြင်း၄မျိုးရှိတယ်အဲ အဲ့ဒီ၄မျိုးစလုံးဟာ၄မျိုးစလုံးဟာဟိုအနှစ်သာရကောက်လိုက်မယ်ဆိုရင် ဝီရိယလို့ခေါ်တဲ့အာထုံမှုမျိုးပဲအာထုံမှုဝီရိယကိုဝါယာမလို့ခေါ်တယ်။ဒါကြောင့်မို့ဝါယာမဆိုတဲ့စကားလုံးနဲ့ဝီရိယဆိုတဲ့စကားလုံးနဲ့အတူတူပဲခုနပြောတဲ့ဘာတော့ဟမ်ဘုန်းကြီးသုံးစကားဘာတော့ပြီးတော့ကြတယ် ရိယေနော်အဲတော့ဝါဝါယာမနဲ့ဝီရိယနဲ့ဒါပရိယေပဲကောင်းပြီအကယ်၍ဒီကပို့ပြီးတော့ဘုသူတ္တရှိသေးတယ်ဆိုရင်တမ္မပဒံဆိုတာရှိသေးတယ်နော်ဗောဓိပက္ခယ138ပါးဆိုတာကြားဘူးရင်အဲ့ဒီစကလုံးနဲ့ကြားဘူးလိမ့်မယ်တတိပဋ္ဌံတမ္မပဒံအိဒီပအိန္ဒြေဘူဘုဇင်မဲ့ခေနဲ့အဲ့ဒီမှာတမ္မပဒံဆိုတာပါတယ်အဲ့ဒီတမ္မပဒံဆိုတာလည်းပဲဒါပဲ ဟမ်ဝါယာမအတူတူပဲအခုခုနပြောခဲ့တာသမပရံ၄ပါးပဲအေးဒါကြောင့်မို့ဟိုမြတ်စွာဘုရားကနာမည်အမျိုးမျိုးနဲ့ဟောလို့ရှိတယ်တခါလေဝီရိယဆိုတဲ့နာမည်နဲ့ဟောတယ်တခါလေဝါယာမဆိုတဲ့နာမည်နဲ့ဟောတယ်တခါလေသမပဒံဆိုတဲ့နာမည်နဲ့ဟောတယ်ဒါဘာကြောင့်လဲဆိုတော့မြတ်စွာဘုရားကတတ္တဝါဒီရဲ့စိတ်အတွင်းသဘောကိုသိတဲ့အတွက်ကြောင့်မို့အဲ့ဒီတတ္တဝါဒီနဲ့ကိုက်အောင်ဆိုပြီးတော့မြတ်စွာဘုရားကတော့ဟောတော့မို့မြတ်စွာဘုရားမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့ဒီလိုအတိအတဲ့ အရေးချင်းမရှိဘူးမသိတော့မှန့်ပြီးတော့ပဲဟောရတယ်။ဟာသူတို့ဒါဒါဟောရင်တော့သူတို့နားလည်လောက်ရဲ့ကြိုက်လောက်ရဲ့မြတ်စွာဘုရားတော့တိုက်ရိုက်ပြီးတော့တခါလဲဟောတော့မို့အဲလိုကြောင့်မို့ဒီပုဂ္ဂိုလ်ကငါဝါယာမဆိုတဲ့စကားလုံးနဲ့ဟောရင် तू ပို့ပြီးတော့လိုလည်းကူနားလည်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့ဝါယာမလည်းဟောအဲဒီပုဂ္ဂိုလ်ကျတော့ငါဝီရိယဆိုတဲ့စကားလုံးနဲ့ဟောမှ तू ကနားလည်မယ်ဆိုဝီရိယနဲ့ဟောတယ်အဲ့ဒီလိုပေါ့။ဒါကြောင့်မို့တရားတစ်ခုတည်းကိုပဲနာမည်တွေအမျိုးမျိုးအမျိုးမျိုးရှိနေတာသူဘုရားဘုရား ဟောတဲ့တရားတွေထဲမှာအဲ့တော့တမ္မာဝါယာမနော်မှန်ကန်စွာအာထုတ်မှုအဲ့တော့ဝိပဿနာတရားထိုင်နေတယ်ဆိုရင်ဒီအာထုတ်မှုတွေကလည်းဖြစ်နေတာမဖြစ်သေးတဲ့ဖြစ်ပြီးတဲ့အကုသိုလ်တွေမဖြစ်အောင်လုပ်နေဆိုဒီအကုသိုလ်နဲ့ပိတ်ဆို့နေတာဟုတ်လားအဲ့တော့နောက်ဒီပြီးတော့အကယ်၍ဖြစ်ပြီးတဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့နောင်တတရားပေါ်လာတယ်ဆိုရင်လည်းမှတ်ပြီးတော့ဖျောက်ပြစ်တာ ပြီးတော့မဖြစ်ဘူးတဲ့ကုသိုလ်တွေဝိပဿနာကုသိုလ်တွေဖြစ်အောင်လုပ်နေတယ်ဖြစ်ဖြစ်ဖူးတဲ့ဝိပဿနာကုသိုလ်တွေတိုးပွားအောင်လုပ်တယ်အဲဝိပဿနာတရားထိုင်းနေဒီလေးမျိုးကလည်းပဲဖြစ်နေတာပဲဒါတမ္မာဝါယာမဝီရိယအဲနောက်တစ်ခုကပါတော့တမ္မာတတိတဲ့နော်မှန်ကန်စွာ အမှတ်ရမှုတဲ့အဲတမ္မာတတိနဲ့ပတ်သက်ပြီးတော့ပြောရဆိုရင်တတိပဌာန်တစ်တုပ်လုံးပြောရလဲတတိဆိုတာဘာလဲဆိုအမှတ်ရမှုကိုတတိလို့ခေါ်တယ်ဟာအမှတ်ရလားမမေ့လား သို့တော့အဘိဓမ္မာမှာအဘိဓမ္မာမှာကြတော့တတိဆိုတာကုသိုလ်ရေးနဲ့ပတ်သက်ပြီးတော့အမှတ်ရတာကိုခေါ်တာနော်ငါးပြားတော့ကိုအမှတ်ရတာတတိလို့မခေါ်ဘူးအကုသိုလ်လုပ်ဖို့အမှတ်ရတာမျိုးကိုတတိလို့မသုံးဘူးဟုတ်လားသူ့တင်ညာတင်ညာလို့သုံးတယ်အမှတ်ရတာတမျိုးပဲအဲ့တော့တတိဆိုတာကတော့ကောင်းတဲ့နေရာမှာဒါသုံးတယ်ကုသိုလ်နဲ့ပတ်သက်တဲ့နေရာမှာသုံးတယ်အဲ့ဒီကုသိုလ်တရားတို့၌မမေ့လျော့မှုကို တတိလို့ခေါ်တယ်ဖြစ်ပေါ်လာပြီးတရားထိုင်တဲ့အခါမှာဟောဖြစ်ပေါ်လာတဲ့နော်ထင်ရှားထင်ရှားလာတဲ့အာယုန်တွေကိုအမှတ်ရနေတာအမှတ်ရနေဆိုအမှတ်နေရမှတ်နေတာအာမြင်မြင်နေကြားရင်ကြားတယ်ဒီလိုမှတ်နေတဲ့ဟာကိုဘာလို့ခေါ်လဲဆိုတတိလို့ခေါ်တယ်အဲအဲ့ဒီတတိအဲ့ဒီတတိကိုပဲဒီမှာတမ္မာတတိလို့ခေါ်တယ်နော်အဲ့ဒီတမ္မာတတိမှာလည်းပဲတတိဆိုတာ လေးလေးနက်နက်ဟိုသိတာမျိုးပေါ့လေလေးလေးနက်နက်အမှတ်ရတာမျိုးကိုဆိုလိုတယ်အပေါ်ရန်အမှတ်ရတာမျိုးကိုတတိလို့မဆိုလို့ဒါကြောင့်ဆိုတတိရဲ့လက္ခဏာဟာဘာလဲလို့ဆိုရင်ပေါ်လုံးမပေါ်ခြင်းလို့ဒီလိုဆိုထားတယ်ပေါ်လုံးပေါ်ရစာဆိုတော့ရေပေါ်မှာပေါ်လုံးလေးပြလိုက်သူကသူပေါ်လုံးပေါ်နေဆိုသူကတနေရာလည်းမနေဘူးပေါ့ဟိုရွတ်ကြည့်ရွတ်ရွတ်နေအဲ့ဒါမျိုးကိုမဆိုလိုဘူးတဲ့တတိဆိုတာအာယုန်တွေကိုနှစ်ဝင်သွားတာမျိုးလို့ပေါ့ခါတယ် အာယုံနဲ့တွဲကပ်အဲ့လိုသဘောမျိုးဖြစ်နေတာမျိုးကိုတတိကိုခေါ်တယ်အဲ့ဒီတတိကိုဤအမျိုးမျိုးနဲ့ပွားများလို့ရတယ်နော်ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ်ဓာ ानु ပတနာတတိပဋ္ဌာန်ဓမ္မာ ानु ပတနာတတိပဋ္ဌာန်လို့အချင်းချုပ်အချင်းတတိပဋ္ဌာန်ဘယ်နှမျိုးရှိတော့၄မျိုးရှိတယ်ဒါခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ရှုမှတ်နေရင်နော်ခန္ဓာကိုယ်ရုပ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ရှုမှတ်နေရင်ဒါဘာလို့ခေါ်လဲ ကာယာနုပတနာနော်ရုပ်ကိုယ်ကိုရှုနေတယ်ထွက်တဲ့ဝင်သက်ကိုရှုနေတယ်ဝမ်းမဲ့ဖောင်းတာပိန်တာကိုရှုနေတယ်အာထိုင်တာရတာသွားတာလှဲအိတ်တာရှုနေတယ်သို့မဟုတ်ရှေ့သွားတာနောက်သွားတာကြည်တာရှုတာဒါတွေရှုနေတယ်ဆိုရင်ဒါပါလဲဆိုရင်ကာယဆိုတဲ့ရုပ်ရုပ်ကိုအပေါင်းကိုရှုနေတယ်လို့ဆိုလို့ဆိုရတယ်နော်ဒါကာယ ानु ပတနာတတိပဋ္ဌာန်ဒါဆင်းရဲတဲ့ဝေဒနာချမ်းသာတဲ့ဝေဒနာ ။သို့မဟုတ်မဆင်းရဲဘူးမချမ်းသာဘူးအလေအလတ်ဖြစ်တဲ့ဝေဒနာမျိုးကိုရှုနေတယ်ဆိုရင်ဒါပါတော့ဝေဒနာနုပတနာတတိပဋ္ဌာန်ရှုတယ်မှတ်တယ်ပေါ့။စိတ်ကိုရှုတယ်နော်အာစိတ်ဟာလောဘနဲ့အတူတူကဖြစ်နေတယ်ဒေါသနဲ့အတူတူကဖြစ်နေတယ်ဒီလိုရှုတယ်သို့မဟုတ်လည်းစိတ်ကပြေးသွားတယ်နော်စိတ်ထွက်သွားတဲ့ကထွက်ထွက်ထွက်မမှတ်ရဘူးလားမှတ်အဲ့လိုထွက်ထွက်ထွက်မှတ်နေလည်းပဲဒါကစိတ် မတည်ကြည်တဲ့စိတ်ကိုမှတ်နေတာဖြစ်တော့ဒါလည်းပဲဒါစိတ်တ ानु ပါဒနာအဲအဲ့လိုမှတ်ရင်ဒါဘာလို့ခေါ်လဲစိတ်တ ानु ပါဒနာတတိပဋ္ဌာန်တဲ့ဓမ္မ ानु ပါဒနာတတိပဋ္ဌာန်ဆိုတာကတော့ဒီနိဝရဏလို့ခေါ်တဲ့နော်အတောင့်အရှက်တရားတွေရှိတယ်ခဏလိုလိုချင်တာစိတ်ဆိုးတာအိမ်ငိုက်တာနောင်တဖြစ်တာစိတ်မတည်ငြိမ်တာတန်တရားဖြစ်တာဒါမျိုးတွေကိုနိဝရဏလို့ခေါ်တယ် အဲ့ဒီနိဝရဏတွေဖြစ်တိုင်းဖြစ်တိုင်းရှုနေရင်ဒါကိုဘာလို့ခေါ်လဲဓမ္မ ानु ပတနာလို့ခေါ်နိဝရဏတွေမဟုတ်ဘူးခန္ဓာကိုရှုနေရင်လည်းပဲဓမ္မ ानु ပတနာခေါ်ရဲနောက်အာယတနာလို့ခေါ်ရဲဟိုတရားတွေပေါ့လေသက္ကုသောတာဆရာတရားတွေရှုနေရင်လည်းပဲအဲဓမ္မ ानु ပတနာလို့ခေါ်ရဲဘုဇင်တရားတွေကိုရှုနေတယ်ဓမ္မ ानु ပတနာလို့ခေါ်ရဲနော်မဲ့ရောက်သွားတယ်ဒါဓမ္မ ानु ပတနာလို့ခေါ်တယ်အဲ့တော့ဓမ္မ ानु ပတနာလည်းကျေဝန်းတယ် အဲ့ဒီလိုဒီ၄မျိုးအချင်းအချင်း၄မျိုးကို ရှုမှတ်နေတာကိုတမ္မာတတိဒီလိုခေါ်တယ်။အဲတမ္မာတတိကတော့တရားထိုင်တဲ့အခါမှာအရေးကြီးဆုံးပေါ့။သူမရှိရင်သူ့နောက်ကလာမဲ့တမာတိမရှိနိုင်ဘူး။အဲ့ဒီတမာတိမရှိရင်သူ့နောက်ကတခါလာမဲ့ပညာမပေါ်နိုင်ဘူး။ဒါကြောင့်မို့တတိဟာအရေးကြီးတယ်။ အဲ့တော့အခုတရားထိုင်နေဆိုရင်ဒီတတိကိုပဲထူထောင်ပဲဒီအစမှာဆိုရင်တတိကိုပဲထူထောင်ရတယ်တတိမြဲအောင်လုပ်ရတယ်အမှတ်အမှတ်မလွတ်အောင်အမှတ်စိတ်အောင်ဒါအလွန်အားထုတ်ရတယ်အဲ့တော့တတိပဋ္ဌာန်တုတ်မှာမြတ်စွာဘုရားကကာယ ानु ပဒနာတတိပဋ္ဌာန်ကို14မျိုးနော်ဟောတာဝေဒနာ ानु ပဒနာတတိပဋ္ဌာန် တမျိုးပဲတဲ့စိတ်တ ानु ပဒနာသတိပဋ္ဌာန်တမျိုးပဲနော်ဓမ္မ ानु ပဒနာသတိပဋ္ဌာန်ဘယ်နှမျိုးလဲ၅မျိုးလားမသိဘူးရှင်နော်อืมနိဝရဏရယ်ခန္ဓာရယ်အာယတနရယ်ဘုဇင်ရယ်သစ္စာရယ် ကောင်းပြီနောက်ဆုံးတစ်ခုတမ္မာတမာဓိနော်တမ္မာတမာဓိလာတယ်တမ္မာတမာဓိကိုအဓိပ္ပာယ်ပြောတဲ့အခါမှာမြတ်စွာဘုရားကတမ္မာတမာဓိဆိုတာဇန်၄ပါးပဲလို့ဒီလိုဟောတော်မူတယ်ဇန်ဆိုတာတမထကမ္မထံကိုအားထုတ်ပြီးတော့အာစိတ်တည်တည်ကြည်မှုအထွတ်အထိပ်ရောက်သွားတယ်ပြောကြပါစို့အဲလိုစိတ်တည်ကြည်မှုအထွတ်အထိပ်ရောက်သွားတဲ့အခါမှာဇန်ဆိုတဲ့တရားပေါ်လာတယ် အဲ့ဒီဇန်ဆိုတဲ့တရားပေါ်လာတဲ့ခါမှာအဲ့ဒီဇန်ဆိုတဲ့တရားကအဲမိမိရဲ့အာယုံကိုဆွဲဆွဲမြဲမြဲသူကရှုကြည့်နေတယ်အဲ့ဒီအာယုံမှာဆွဲဆွဲမြဲမြဲတီးနေတယ်အဲ့ဒီလိုတီးနေတဲ့သဘောတရားကိုဇန်လို့ခေါ်တယ်အဲ့ဒီဇန်ကဟို၄မျိုးရှိတယ်ပထမဇန်ဒုတိယဇန်တတိယဇန်သုထဇန်ဆိုပြီးအဲ့ဒီဇန်၄မျိုးဖြစ်ပေါ်နေတာကိုတမ္မာတမာတိလို့ခေါ်တယ် ဒါဒါဟိုနဲ့မဆိုင်သေးဘူးပေါ့မက်ဆိုတဲ့သဘောတရားနဲ့မဆိုင်သေးဘူးဝိပဿနာနဲ့မဆိုင်သေးဘူးဒါတမထကမ္မထကိုအားထုတ်တဲ့အခါမှာဖြစ်ပေါ်လာမဲ့ဇန်နေဇန်ဇန်ဆိုတဲ့စကားနဲ့တမာတိဆိုတဲ့စကားနဲ့လည်းဟိုအလဲလဲသုံးလို့ရတယ်တခါလေတမာတိလို့သုံးတယ်တခါလေဇန်လို့သုံးတယ်ကောင်းပြီအဲ့ဒီလိုဇန်လေးပါးကိုနော်တမ္မာတမာတိလို့ခေါ်တယ် ဒါတက်ရိုက်မြတ်စွာဘုရားဖွင့်ထားတာအဲ့ဒီတိုင်းပဲရှိဒါပေမဲ့လို့တတ္တဝါတွေတရား အားထုတ်တဲ့အခါကျတော့တမထကမထအားထုတ်ဇံရပြီးတော့မှဝိပဿနာကူးတာလည်းရှိတယ်တမထကိုလုံးဝအာမထုတ်တဲ့နဲ့ဝိပဿနာပဲစအားထုတ်ပြီးတော့တရားတို့ရသွားတာလည်းရှိတယ်အဲ့တော့ဝိပဿနာကြီးအားထုတ်တဲ့ပုဂ္ဂိုလ်မှာဇံဆိုတာမဖြစ်နိုင်ဘူးပေါ့ ဇန်၄ပါးတစ်ခုခုမှမရနိုင်ဘူးပေါ့ဒါဖြင့်ရင်ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်မှာတမ္မာတမာတိမဖြစ်တော့ဘူးလားနော်တမ္မာတမာတိကိုဇန်၄ပါးလို့ဒီတိုင်းပဲယူဆထားရင်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေမှာတမ္မာတမာတိမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးရောက်လိုက်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်မှာတမ္မာတမာတိမဖြစ်ရင်တမ္မာဒိဋ္ဌိဆိုတာပဲဖြစ်ပေါ်နိုင်တယ်တမ္မာတမာတိ ရှိလို့တမ္မာဒိဋ္ဌိဆိုတာဖြစ်ပေါ်တာစိတ်တည်ငြိမ်သွားတဲ့စိတ်တည်ငြိမ်သွားတဲ့အတွက်ကြောင့်မို့ဒီအာယုံကိုအမှန်တမ်းထိုးသွင်းပြီးသိသွားတာစိတ်တည်ငြိမ်မှုမရှိရင်အာယုံကိုအမှန်တမ်းထိုးသွင်းပြီးတော့မသိဘူးမင်းတို့ကြောင်းစာကြက်တဲ့ခါလည်းပဲတမာတိရှိရတာပဲတမာတိမရှိရင်ကြောင်းစာနားမလည်ဘူးလားဘလောက်ဖတ်နေနေဘလောက်စိတ်ကတမာတိမရှိဘဲနဲ့ဖတ်နေရင်ဆယ်ခေါက်ဖတ်လည်းပဲဒီဟာရဲ့အတိတ်ပဲနားမလည်ဘူးနော်အမှန်တိုင်းမသိဘူး အဲထို့အတူပဲတရားထိုင်တဲ့ခါမှာလည်းပဲတမာတိမရှိဘူးဆိုရင်အဲ့ဒီအာရှုအပ်တဲ့အာယုံရဲ့အမှန်ကန်ကိုမသိမြင်နိုင်ဘူးပေါ့ဒါပေမဲ့လို့ဝိပဿနာအထုရင်ရှုအပ်တဲ့အာယုံရဲ့သဘောတရားကိုအမှန်ကန်တိုင်းသိမြင်တာကြီးပဲအမှန်ကန်တိုင်းသိမြင်တာကိုဝိပဿနာလို့ခေါ်တယ်ဒါကြောင့်မို့ဒီတမ္မာတမာတိအရာမှာဇန်လေးမျိုးသာမဟုတ်ဘဲနဲ့တခြားဝိပဿနာမှာသုံးတဲ့ဝိပဿနာနဲ့ဆိုင်တဲ့တမာတိကိုလည်းပဲဒါ ဖြည့်သွင်းပြီးတော့ယူရမယ်ဒီလိုယူမှသာအဆင်ပြေမယ်ဒါဒုံးတိကြီးပဲဘုရားဟောတဲ့အတိုင်းဒါဟာဒါပဲဇန်လေးပါးပဲလို့ယူချရင်ခုနပြောသလိုဇန်ဇန်မပါဘဲနဲ့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာတမာတမာတိမဖြစ်ဘူးဆိုတဲ့ဒိဋ္ဌိရောက်သွားလိုက်မယ်အဲ့လိုမဖြစ်ဘူးဆိုတမာတမာတိမဖြစ်ရင်တမာဒိဋ္ဌိမဖြစ်ဘူးတမာဒိဋ္ဌိမဖြစ်ဘူးဆိုရင်မက်ဖို့နိဗ္ဗာန်မရဘူးဆိုတဲ့ဒိဋ္ဌိထီအောင်ရောက်သွားရင်ကိုယ်ကားတွေကုန်ဖြစ်သွားတယ်ဒါကြောင့်မို့တမာတမာတိအရာဇန်လေးပါးကိုလည်းပဲယူရမယ် ထို့ပြင်ဝိပဿနာမှာလာတဲ့နော်တမာတိတစ်မျိုးကိုလည်းပဲယူရမယ်လို့ဒီလိုနားလည်ရမယ်အဲ့တော့ဝိပဿနာမှာဘယ်လိုတမာတိမျိုးလဲဇန်တမာတိမဟုတ်တာတော့သိကြတယ်နော်ဇန်တမာတိမဟုတ်ရင်ဇန်တမာတိရဲ့ရှေ့မှာကပ်ပြီးတော့ရှိနေတဲ့တမာတိရောဟုတ်နေမှာဘယ်လိုလုပ်ဟုတ်တော့မလဲဇန်တမာတိမှမဟုတ်ရင်ဇန်တမာတိရှေ့ရှေ့ပြေးတမာတိလည်းမဟုတ်ဘူးပေါ့အဲ့ဒီရှေ့ပြေးတမာတိကိုဥပ္ပစာရတမာတိလို့ခေါ်တယ် အဲ့တော့ဥပ္ပဇာရသမာဓိလည်းမဟုတ်ဘူးဇန်သမာဓိလည်းမဟုတ်ဘူးဆိုရင်ဘာသမာဓိလဲဆိုတော့အဲ့ဒီဝိပဿနာမှာကြည်ကြည်တဲ့သမာဓိကိုခဏိကသမာဓိလို့ဆိုခေါ်တယ်ခဏိကဆိုတာ momentary ဆိုတဲ့အဓိပ္ပာယ်ရှိတယ်တခဏမျှတည်တယ်အဲ့ဒီခဏိကသမာဓိဟာဝိပဿနာမှာတမာသမာဓိပဲအဲ့ဒီခဏိကသမာဓိဆိုတာမရသေးတဲ့မြတ်ဝိပဿနာမှာတမာသမာဓိကိုကောင်းကောင်းရပြီလို့မဆိုနိုင်ဘူး အဲ့ဒီဝိပဿနာခဏိကတမာတိကို ရပြီးမှသာတမာဒိဋ္ဌိဆိုတဲ့ဒီအမြင့်မှန်အမှန်အကန်တိုင်းဒီယုံနာကိုအမှန်အကန်တိုင်းသိတဲ့ဉာဏ်ပေါ်နိုင်တယ်ဝိပဿနာဉာဏ်ပေါ်နိုင်တယ်ဒါကြောင့်မို့တမာတမာတိအရာခဏိကတမာတိကိုလည်းပဲထည့်သွင်းပြီးတော့ယူရမယ်လို့ဒီလိုမှတ်ရခဏိကတမာတိဆိုတာတခဏမျှတည်ကြည်တဲ့တမာတိလို့ဒီလိုဆိုရတယ် အာယုံကိုမှတ်လိုက်တဲ့အခါမှာအာယုံကိုပိုင်းပိုင်းနိုင်နိုင်ကြီးအာယုံပေါ်မှာပိုင်းပိုင်းနိုင်နိုင်ကြီးဟိုစိတ်ကရောက်နေတာမျိုးကိုခဏိကတမာတိလို့ခေါ်တယ်။အဲတော့အာယုံကလည်းပဲခဏတိုင်းခဏတိုင်းပြောင်းနေတာပဲ။ပြောင်းပြီမလို့ဒီဘက်ကတမာတိကလည်းဘယ်လိုအာယုံပြောင်းပြောင်းဒီတမာတိကတော့ဖြစ်ဖြစ်ဖြစ်ဖြစ်နေပါ။အဲတော့ဒီဒီဒီတခဏမှာဒီဘက်ကအာယုံတစ်ခုရှိလို့ဒီအာယုံကိုဟိုမှတ်လိုက်ရင်လည်းဒီအာယုံနဲ့ဒီစိတ်နဲ့ဟာခါကတ်ကြသွားတယ်လို့ နောက်နောက်နောက်တစ်ချိန်မှာဒီဘက်ကအာယုံတစ်ခုဖြစ်လာတယ်ဒီဘက်ကအာယုံမှတ်လိုက်တယ်ကတ်ကြသွားတယ်လို့ပဲအဲ့ဒီလိုဘယ်လိုပဲအာယုံကပြောင်းနေနေဒီဘက်ကဒီတီကြီးတဲ့တမာတိကတော့ရှိနေတာပဲအာယုံနဲ့ကွဲတော့လဲဒီကလည်းတီကြီးတယ်တီကြီးတယ်အဲ့ဒီလိုအာယုံနဲ့စိတ်နဲ့ဟိုဆွဲဆွဲမြဲမြဲကတ်တီနေတဲ့သဘောတရားအဲ့ဒီသဘောတရားကိုခဏိကတမာတိလို့ခေါ်တယ်အဲ့ဒီတမာတိတကယ်ဖြစ်နေပြီဆိုရင်စိတ်အပြင်ထွက်တာတွေပါလိမ့်မရှိတော့ဘူး ဟုတ်လားစထိုင်တာဆိုရင်စိတ်အပြင်ခဏခဏမထွက်ဘူးလားအဲရိုးရိုးတိုင်းပြောရင်ထွက်တာထွက်တယ်လို့ပြောမှာနော်အဲအဲ့လိုထွက်တာတွေကတဖြည်းဖြည်းနဲ့နင်းနင်းနင်းနဲ့သွားမယ်ဒါဒီနေ့ထိုင်နေဒီနေ့ပဲနေသွားမယ်လို့ဘယ်တော့မှမပြောနိုင်အလွန်အလွန်ပါရမီရှိရင်တော့ဖြစ်ချင်းဖြစ်အဲ့တော့နည်းနည်းချင်းနည်းနည်းချင်းတို့ကနဲနဲနဲနဲသွားလို့တစ်ချိန်မှာအဲ့ဒီလိုအပြင်ထွက်တာလည်းမရှိတော့ဖြစ်သွားအဲ့တော့ကိုမှတ်တဲ့အာယုံနဲ့ ဒီမှတ်စိတ်ကလေးကချက်နဲ့ချက်နဲ့ချက်နဲ့ကြာသွားပြီဆိုအဲ့ဒီအချိန်ဟာဒါခဏိကသမารီဖြစ်နေတယ်လို့ဆိုတာအဲ့ဒီခဏိကသမารီဖြစ်နေခုနအပြင်ထွက်တာတွေကမရှိတော့ဘူးတခါလေးလဲတစ်ချက်ထွက်သွားမှချက်ချင်းပြန်မှပြန်ရတာတခါလေးမထွက်ခင်ကိုသိနော်ထွက်တော့မယ်ဆိုရင်တော့သိတာဆိုဟင်းဆိုလွတ်လိုက်ရင်သူကပြီးသားဟုတ်ကလားအဲ့ဒီလေအဲ့ဒီလိုဖြစ်လာရင်ဒါခဏိကသမารီဆိုတဲ့အဆင့်ကိုရောက်တယ်လို့ဆိုတာဒါခဏခဏတခဏများတခဏများပဲတည်တည်တည်ဖြစ်တယ် အဲ့လိုဖြစ်ပါများလာတဲ့ခါကျတော့ခုနအပြင်ထွက်တာတို့ဘာလို့ဆိုခေါ်တဲ့နိဗ္ဗာန်ဆိုတဲ့တရားတွေကလွင့်စင်သွားပြီအဲ့ဒီခါမှာဒီအမှတ်နဲ့အာယုန်နဲ့ကြည့်တန်တန်ရှင်းရှင်းလေးဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့ခါကျတော့ဖြစ်နေရနေပြီးတော့ခါတော့ဘွားကနေဆိုဒီအာယုံကသဘောတရားတွေကထင်းထင်းရှားရှားမြင်လာငကိုတော့ကမြင်နေထင်းလာတာကအဲ့ဒီအဲ့ဒီချိန်ခါကျတော့ငါနောက်တော့မြင်နေဆိုမဟုတ်သေးပါဘူးအခုမှတကယ်မြင်တာပါလားလို့ဒီလိုထင်းလာလေအဲ့ဒီလိုအမှန်ကန်တိုင်းသိမြင်လာ လာတာကိုတမ္မာဒိဋ္ဌိလို့ခေါ်တယ်။အဲဒီအမှန်ကန်နဲ့သိမြင်လာဖို့ကခုနပြောတဲ့ခဏိကတမ္မာဒိဆိုတာရှိတယ်။အဲဒါကြောင့်မို့အဲ့ဒီခဏိကတမ္မာဒိကိုပဲဝိပဿနာမှာတော့ကိုတမ္မာတမ္မာဒိလို့ခေါ်ရမယ်။ဇန်တမ္မာဒိကြီးဆွဲလို့မရဘူး။ဇန်ဝိပဿနာတက်တက်အားထုတ်တဲ့ပုဂ္ဂိုလ်ကဇန်မှမရှိဘူး။အဲတော့သမထဝိပဿနာအတွက်အထုတွဲအထုတဲ့ပုဂ္ဂိုလ်ဆိုရင်တော့ပထမဇန်တမာတိလာမယ်ပေါ့ဇန်တမာတိလာပြီးဝိပဿနာထိုင်တဲ့ခါလဲခုနခဏိကတမာတိကတော့လာအောင်ပါပဲ ဒါဒီကမှတစ်ဆင့်ဟိုအမြင်မှန်ဆိုတဲ့အမှန်ကန်တိုင်းသိတဲ့တမာဒိဋ္ဌိရောက်အေးအဲ့တော့တမာတမာတိဆိုပါလေမှန်ကန်စွာတည်ကြည်ခြင်းနော်မှန်ကန်စွာတည်ကြည်ခြင်းအရာမြတ်စွာဘုရားဟောထားတဲ့တုတ်တွေမှာဆိုရင်ပါလေဇန်လေးပါးကိုဆိုလိုတယ်ထို့သို့တော့ဝိပဿနာအနေနဲ့ပြောမယ်ဝိပဿနာတက်တက်တာအထုတ်တဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်ဒါဟိုခဏိကတမာတိ